ဒီနေ့2020ခုနှစ်ဒီဇင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညနေ9နာရီချိန်ဒီဆောင်းရစုဘေးဧရိယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာနန်ဆန်ပိုင်း84ဝင်တို့သဘောတရားရေးရာပိုင်းကိုဓမ္မနုပဒနာပိုင်းကိုပြောဓမ္မနုပဒနာပိုင်းဓမ္မနုပဒနာကဖေယက၅မျိုးဟောထားတာပေါ့နော် မာနုပါဒနိဝရဏပါပနိဝရဏရှုမှတ်တဲ့ဤခန္ဓာပါပခန္ဓာ၅ပါးရှုမှတ်တဲ့ဤအာယနာပါပအာယနာ၁၂ပါးရှုမှတ်တဲ့ဤပြီးတော့ဘိုးစဉ်ကပါပဘိုးစဉ်9ပါးရှုမှတ်တဲ့ဤသစ္စာပါပသစ္စာ၄ပါးရှုမှတ်တဲ့ဤဆိုတော့၅မျိုးဟောထားပါအဲ့ဒီတည်းမှာဘုန်းကြီးတို့နိဝရဏပါပနိဝရဏ၅ပါးနိဝရဏရှုမှတ်တဲ့ဤပြီးတော့ပါ ဒီခန္ဓာပါပခန္ဓာပါပဘုန်းကြီးတို့ပြောနေပါတယ်ခန္ဓာပါပပြောတဲ့နေရာမှာဘုန်းကြီးတို့မနေ့ကအာနန္ဒသုံးဆိုရှင်အာနန္ဒသောတပန်ဖြစ်တဲ့တရားပါပဲဒီတရားတွေကိုရှင်အာနန္ဒကိုယ်တိုင် ဟောထားတာပါအဲဒီဟာလေးကိုဒီနေ့ပြောဖို့ရပါတယ်အဲဒါလည်းမပြောခင်ခန္ဓာ၅ပါးရှုမှတ်တန်ဒီခန္ဓာ၅ပါးရှုမှတ်တန်ဒီကိုဘုန်းကြီးတို့ဘုရားရှင်က မာသရိပဏ္ဍသုံးမှာ ဘာမိတ်ထားလဲအဲ့ဒါလေးသိရဘုရားရှင်ကမာသရိပဒံတုတ်မှာကြတော့ဘယ်ခန္ဓာပဲရှုရှုသူ့ရဲ့ရုပ်ဆိုရုပ်သဘောတရားရုပ်ရဲ့တဘာဝတွေမြင်အောင်ရှုပြီးတော့ရုပ်ရဲ့ရူပဣတိရူပသမောရူပသမှုတွေရောဣတိရူပံဆိုရုပ်ရဲ့တဘာဝတွေလည်းမြင်အောင်ရှုရမယ်တဲ့ပြီးတော့ဣတိရူပတသမ သမုရိယောရုပ်ရဲ့ဖြစ်ကြောင်းကိုလည်းရှုရမယ်ဣတိရူပတအထုံမောရုပ်ရဲ့ချုပ်ကြောင်းကိုလည်းရှုရမယ်ဒီလိုမိန့်ထားအဲ့ဒီမှာလေးကြည်လိုက်ပေါ့နော်ခွေတို့အဲ့ဒီစာရေးလေးပေးတယ်အဲ့ဒီမှာအကုန်လုံးမနေ့ကလည်းပြောခဲ့ပါတယ်ယူဘက်ခန္ဓာရဲ့ဖြစ်ကြောင်းယူဘက်ခန္ဓာရဲ့ဖြစ်မှုသဘောဖြစ်နေတဲ့သဘောယူဘက်ခန္ဓာရဲ့ချုပ်ကြောင်းသဘော ဝိပဿနာဒီမှာအချင်းချင်းပြောရင်ဒါဘယ်ကနေယူရေးထားလဲဆိုမနေ့ကကြံညွန့်နဲ့ပြောခဲ့ပါတယ်ပရိသမီတာမကပါဠိတော်မှာရှင်သာရိပုတ္တရာရှင်မြတ်ကြီးဟောတာဝိပဿနာဖြစ်ကြောင်းတရားတွေအဝိဇ္ဇာတဏကံအာရဖြစ်ကြောင်းတရားတွေဒါတွေကိုလည်းဘုန်းကြီးတို့ဉာဏ်နဲ့ဆင်ခြင်ပြီးရှုရမယ်ယူရုပ်သဘောရုပ်သဘာဝတွေလည်းပေါ်ပြီးပြောဖြစ်ဖြစ်မြင်အောင်ကြည့်ရမယ်ဖြစ်ကြောင်းတရားတွေပေါ်ပြီးပြောဖြစ်ဖြစ်ပြမြင်အောင်ကြည့်မယ်နော် ဖြစ်ကြောင်းလည်းသိရမယ် အကျိုးကိုလည်းရှုရမယ်အကြောင်းကိုလည်းရှုရမယ်ဒါပြောတော့ဝေဒနာခန္ဓာနော်ခုနယူဘခန္ဓာပြန်ကြည့်လိုက်လေဝိဇာဒနာကံရတော့ဒါအတိတ်အကြောင်းတရားတွေအရင်ဘဝအကြောင်းတရားတွေလို့ပြောလို့ရပါတယ်ဘုန်းကြီးတို့ဒီခန္ဓာ၅ပါးဆိုရုပ်နာတရားတွေဟာရလာရင် ဖြစ်လာရင်ပျက်စီးကြတာဒါဘယ်သူမှမသိလို့ဒီခန္ဓာက၅ပါးလိုချင်တာပေါ့ဗျာမွေးလာရင် ဟိုရမယ်နားမယ်သိရမယ်မွေးအိုနာသိပေါ့ဗျာဒါတဘာဝတွေပဲဒီခန္ဓာကြီးရလာရုပ်ခန္ဓာနာခန္ဓာရလာဒီလိုမွေးအိုနာသိဘုန်းကြီးကမသိတော့မသိတာဝိဇ္ဇာပေါ့မသိတော့လိုချင်တယ်အဲ့ဒါတဏပေါ့လိုချင်တော့ကံတွေပြုလုပ်ခဲ့ကြတယ်ပေါ့ဗျာကံတွေပြုလုပ်ဆူတောင်းတော့ဒါရလာနောက်ဒီဘက်ဘဝမွေးလာပြီးမိဝါနဲ့ကပဋိသန္ဓေတီးပြီးတဲ့အချိန်ကနေစပြီးအာရကြောင့်ဒီခန္ဓာကြီးဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပွားလာကြီးထွားလာ အဲဒါယုဘခန္ဓာအကြောင်းတရားတွေနောက်ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဒီခန္ဓာသုံးပါးတော့သူဖြစ်ကြောင်းတူပါတယ်ဟိုအကျိုးတရားနေတော့ကြွာတာပေါ့နော်ဝေဒနာတော့ခံစားတဲ့သဘောသင်ညာမှတ်သားတဲ့သဘောသင်္ခါရတော့စေတနာကိုဥတီချက်ထားပြီးပြောရအောင်စေစောတိုက်တွန်းတတ်တဲ့သဘောပေါ့သူတို့ရဲ့အကြောင်းတရားတွေဝိဇာတနာကံဒါခုနလိုအတူတူပဲဒီခန္ဓာကိုယ်ရောက် လုပ်ခဲ့တာပဲဒီခန္ဓာကိုယ်ကြီးရလဲဘယ်ခန္ဓာပဲရရဝေဥနာသိပဲဒါတွေဘုန်းကြီးတော့မမြင်ဘူးမမြင်တော့မသိတော့ဒါဝိစာပေါ့မသိတော့လိုချင်တယ်လိုချင်တော့ဒီကံတွေပြုတ်လုပ်ခဲ့ကြတယ်ဖတ်တာပြေရှာဝေဒနာတင်ညာသင်္ခါရအတူတူပဲပေါ့ဗျာဒါတော့ဆတ်ဆက်ကတုတ်တံကို နားလေထိုင်တော့ဘုဇဘောပေါ့နော်ဆတ်ဆက်ကတုတ်တံကြတော့ဘုန်းကြီးတို့ခန္ဓာကိုယ်မှာမျက်စိနားလေကိုယ်စိတ်ဒါတော့6ပါးရှိတယ်ပြီးတော့အာယုံ6ပါးပေါ့ ရူပအောင်တရောကာနာယောရတယောဖုဒ္ဓဘာယောဓမ္မယောအစင်အတန်အနံအယတာအတွေ့အထိကြံတွေးစရာသဘောမျက်စိနဲ့အစင်ရူပယောအစင်တစ်မျိုးမျိုးပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါကျတော့မြင်သိစိတ်ဖြစ်တယ်မျက်စိကို မျက်စိအကြည်ဒါသကုပ္ပတာယောလို့ခေါ်တယ်မျက်စိရဲ့ယူပါယုံပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါကျအဝေးလည်းမဟုတ်အနီးလည်းမဟုတ် ဟောင်းဆောင်တိုက်ဆိုင်ပြီးတဲ့အခါကျရင်မြင်သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးဖြစ်တဲ့ခြင်းကိုတိဏ္ဏတဂတိဖတ်တော့ဘုရားကအဲ့ဒီသုံးမျိုးဖြစ်တဲ့ခြင်းဖတ်တာအဲ့ဒီဖတ်တာကြောင့်ဖတ်တာကောင်းတဲ့အောင်လေးတွေ့ဖြစ်ပြီးကောင်းတဲ့ဝေဒနာဖြစ်တော့မကောင်းတဲ့အောင်လေးတွေ့တွေ့ပြီးမကောင်းတဲ့ဝေဒနာဖြစ်တော့နော်ဒီကနေ့အတ္တမဝေဒနာ တွေ့ထိပြီးဥပေက္ခဝေဒနာဖြစ်တော့အာမျိုးပြောတာနော်အဲ့ဒီဖတ်တာပြီးတော့ဝေဒနာဖြစ်လဲတင်ညာမှတ်သားမှုတွေလည်းဖြစ်တယ်သင်္ကာရစေတနာတွေလည်းအိမ်မှာဖြစ်လာတာပဲ ။ဒါကြောင့်သူတို့သုံးမျိုးအတူတူပဲဖြစ်ကြောင်းအတူတူပဲဖြစ်ကြောင်းကိုလည်းကြည်ရမယ်ဖြစ်မှုကျိုးတရားလည်းကြည်ရတာပေါ့နော်။ဒါကတော့ဘုန်းကြီးတို့စာစကသုတ်တံကြည်ပြီး ပြောပါတယ်။နောက်တစ်ခုကျတော့ဒီစာစကသုတ်တံကြည်ပြီးပြောမှာပါ။ဒီနောက်တစ်ခုကဘာလဲဆိုတော့ဝိညာဉ်နဲ့ခန္ဓာစိတ်စိတ်တွေကတော့ဒီခုနကအစင်းယူပါယုံနဲ့မျက်စိ စိတ်ပါကိုမျက်စိတိုက်ဆိုင်ပေါင်းစုံလာမိတဲ့အခါကျတော့မြင်သိစိတ်ဖြစ်တော့ဝိညာဉ်နဲ့ခန္ဓာကမြင်သိစိတ်လည်းဝိညာဉ်နဲ့ခန္ဓာပဲကြားသိစိတ်လည်းဝိညာဉ်နဲ့ခန္ဓာစိတ်မှန်တယ်များဝိညာဉ်နဲ့ခန္ဓာအနန္တိစေစာတိစေထိတိစေအတွေ့စိတ်ပေါ့ဒီစိတ်မှန်သမျှဝိညာဉ်နဲ့ခန္ဓာဒီဝိညာဉ်နဲ့ခန္ဓာဘာလို့ရလဲဝိဇာတဏကံပေါ့ဒါတွေကြောင့်ဝင်ရနောက်တစ်ခုခုနစာစကသုတ်တံပြန်ကြည့်လိုက်စာစကသုတ်တံမှာကြတော့ဒီ ဝိညာဉ်တွေဖြစ်တယ်မနောဝိညာဉ်တွေဖြစ်တယ်သကုညင်သောတာဝိညာဉ်ခန္ဓာဝိစေဝကာယဝိမနောဝိညာဉ်ပေါ့ဒီမနောဝိညာဉ်ဖြစ်ခြင်းအကြောင်းတွေပြန်ကြည့်တော့မနောရာဂဘဝင်မနောဘဝင်ကြည်တတ်တာကနန္တရားတွေပဲဓမ္မယုံဓမ္မယုံကပတာရယုံ၅ပါးတို့ရူပယုံအာယုံ၅ပါးတို့ဒါတွေဖယ်ထားလိုက်ရင် ရုပ်တွေဘလောက်ကြံလဲဆို အများကြီးကြံသေးတယ်နော်ဟိုဘက်က၅ပါးဒီဘက်က၅ပါးပေါ့သကုသောတာကဏ္ဍဇင်ဝကာယဒါပတာရယု၅ပါးရူပံသတ္တံကဏ္ဍရတံဖုရဘောင်ဒီယုတ်ဒီခြံနဲ့ခြံနဲ့ယုတ်တဲ့ဓမ္မယုံထဲမှာပါတယ်နော်သကုဝိညာဉ်စေသောတာဝိညာဉ်ကဏ္ဍဝိညာဉ်ဇင်ဝဝိညာဉ်ကာယဝိညာဉ်ဒီစိတ်တရားလဲခြံနဲ့စိတ်တရားလဲဒီဓမ္မယုံထဲပဲအဲတော့ပြောချင်တာဓမ္မယုံဆိုတာကနာယုတ်တရားတွေပဲအဲ့ဒီမနောလောနဲ့ဓမ္မယုံပေါင်းစုံတိုက်ဆိုင်မိခြင်းကြောင့် ဝိညာဉ်နဲ့ခန္ဓာဖြစ်တော့အဲ့ဒီနာယုတ်ကြောင့်မနောကမနောဝိညာဉ်စိတ်ဖြစ်တယ်ဒါပြောချင်တော့ဗျဓမ္မယုတ်ကြောင့်မို့မနောဝိညာဉ်စိတ်တွေဖြစ်တယ်အဲ့ဒါနာယုတ်ကြောင့်ဖြစ်တာပဲအဲ့ဒါဝိညာဉ်နဲ့ခန္ဓာပဲဒီလိုဘုန်းကြီးတို့ကဒီခန္ဓာ၅ပါးရှုတော့မယ်ဆိုရင်ယုတ်ရှုလေယုတ်ဆိုရင်တော့25ပါးလို့28ပါးလို့ရှုဖို့ခက်တော့ဘောနော်ဇံရရင်တော့ရှုလို့လွယ်ဇံရရင်တော့ဒီ25 28ပါးလို့ရှုဖို့ခက်ဇံမရတဲ့ပုဂ္ဂိုလ်ကြတော့ ဒါသဘောတဘာဝတွေမြင်အောင်ရှုပေါ့ဗျာဒီမျက်စိနာလျာကိုဒါရှုလို့ရရူပံတတော်ကံတော်ရတယုံဒီထိအောင်ရှုလို့ရတယ်ဒီတဲ့တိမ်မွေ့သွားတဲ့ယုံမျိုးဉာဏ်နဲ့မြင်ဖို့ခိုင်းတဲ့ယုံမျိုးတော့ရှုဖို့ခက်တာဒီတော့ဒီနေ့ခန္ဓာ၅ပါးရှုမှတ်တဲ့နေ့မှာအဲ့ဒီလောက်တော့အခြေခံသိထားမယ်ဘုရားဘာဟောတယ်လဲအရင်တုန်းကဆိုရင်တော့ဘုန်းကြီးတို့ဒီခန္ဓာ၅ပါးရှုတဲ့အခါမှာ အကြောင်းကိုအဓိကထားမပြောဒီမှာတော့ဘုရားကအကြောင်းကိုရှုရမယ်ဆိုတာကိုပြောနေဒါနဲ့ပတ်သက်ပြီးတော့ခုနရှင်အနန္ဒပတ်သက်တဲ့တုတ်တုတ်ပေါ့ခွေမင်းကသူနဲ့ပတ်သက်တဲ့တုတ်တုတ်လေးတခါကြီးတရားတွေကြီးပြောနေတဲ့ခါကျတော့နည်းနည်းညင်းငွေမှာဆိုလို့ရှင်အနန္ဒရဲ့စကြောင်းလေးတွေပြောနေအနန္ဒလည်းဒါနာမှာထင်ရှားတော့သူပိဋကသုံးပုံဆောင်းတာဘုရားလက်ထက်ကဘုရားတရားတော်မှာများသူပဲကုံဆောင်းတယ်ကျန်တဲ့ပုဂ္ဂိုလ်တွေမဆောင်းနိုင် ဆရာနန္ဒပတ်သိမနေ့ကသင်္ကန်းဝတ်တာတွေထီအောင်ရောက်သွားပြီပေါ့ဗျာသင်္ကန်းဝတ်ပြီးတရားထုတ်ကြတယ်တရားထုတ်တဲ့အဲ့ဒီဝါရင်းကာလမှာပဲသူ့ကို သူ့ဆရာအကြောင်းပြောပါ သူ့ဆရာရှင်ပုံနာလို့ခေါ်တယ်သူကဘာဖြစ်လို့သောတာပန်ဖြစ်တယ်လဲဒီအရိယသူတော်ကောင်းတွေချိုးကြသူတို့ဘာနေသူတို့ပြန်ဟောဘုန်းကြီးဟိုနေ့ကပြောတယ်ရှင်သာရိပုတ္တရာလို့ပေါ့ရှင်သာရိပုတ္တရာလည်းသူရဟန္တာဖြစ်တဲ့အကြောင်းတွေပြန်ဟောတဲ့တော့ရှိတယ်ထေရဂါထာမှာကျတော့ သူကိုယ်တိုင်ပြန်ပြောသွားတာခုလည်းရှင်အာနန္ဒာကသူကိုယ်တိုင်သောတာပန်ဖြစ်တဲ့အကြောင်းတွေပြန်ပြောသွားတယ်နော်သောတာပန်ဖြစ်ပြီးဘုန်းကြီးသူ့ရဲ့ဣတိရရတာလေးတွေပြောပါပထမဆုံးသောတာပန်ဖြစ်တဲ့အကြောင်းပြောရှင်အာနန္ဒာသူ့အကြောင်းသူပြောတဲ့အချိန်မှာဘယ်မှာပြန်ပြောလဲသူမြတ်စွာဘုရားတာဝတိမြို့ဇေတအကြောင်းမှာသတင်းသုံးနေတဲ့အချိန်ရှင်အာနန္ဒာရဟန်းတော်တွေကိုပြန်ပြောကြတယ်သူ့ကိုတရားဟောတဲ့ဆရာတော်က ရှင်ပုံနာဣတိရေရတဲ့ဓမ္မဂတိကဣတိရေရတဲ့ရှင်ပုံနာ ရှင်ပုံနာကလည်းဘုန်းကြီးတို့ဘုရားရှင်လက်ထက်မှာပုံနာနှစ်ပါးရှိတယ်ဟိုကြမ်းထမ်းတဲ့နေရာအရတေတာသူ့မူလဇာတိကကြမ်းထမ်းတဲ့ဇာတိမှာရှိတဲ့ရှင်ပုံနာတစ်ပါးသူကတရားတွေပါရပြီးတဲ့နောက်ပိုင်းသူ့ရတေတာကိုပြန်ပြီးသာနာပြုခြင်းတာအာနာပြုခြင်းတဲ့ကမှာခက်ခဲလိမ့်မယ်ဆိုတဲ့အကြောင်း အဲ့လူတွေကနောက်ရှက်လို့ဘယ်လိုသိခံမလဲဆိုတဲ့အကြောင်းဖះမေးတော့အဲ့ဒါသူတစ်ခုချင်းဖြေပြသွားအဲ့ဒီပုံနာမဟုတ်ဘူးအခုပြောမဲ့ပုံနာတော့ဓမ္မဂရိကရာမှာဣရိယဘွဲရတဲ့ရှင်ပုံနာဒါကရှင်အာနန္ဒသောတော်ဖြစ်အောင် ဟောတဲ့အရှင်မြတ်ပေါ့အဲကြောင့်ရှင်အာနန္ဒဆရာလို့လည်းပြောလို့ရတယ်ဓမ္မဂရိယာဓမ္မဂတိကအရာမှာဣရိယဘောရတဲ့အရှင်ပုံနာက မန္တာနီပုံနိမရဲ့ตาပေါ့ဗျာသူကကပိလိယမျိုးသားပဲဓမ္မစကြာတရားဥနာပြီးပထမဆုံးသောတာပန်ဖြစ်သွားတယ်ရှင်ကုဏ္ဏညနော်ပြစ္ဆဝေ၅ဦးရှိတယ်ပထမဆုံးသောတာပန်ဖြစ်တာရှင်ကုဏ္ဏညပဲအဲ့ဒီရှင်ကုဏ္ဏညရဲ့သူ့ပဲဒီရှင်ပုံနာဆိုသူကအင်မတန်ထူးချွန်ထက်မြက်တယ်တရားဝရဏီကထူးချွန်ထက်မြက်တော့နောက်ဆုံးဘုရားကဒီရှင်မြတ်ကြီးကို ဓမ္မဂတိကဣရတဲ့ဖွဲ့ပေးလိုက်တာအဲ့ဒီရှင်ပုံနာကနေပြီးတော့ရှင်အနာနာတို့ဒီရဟန်းပြူစာရဟန်းဝဆအချိန်ပေါ့လေရဟန်းဝဆအချိန်ဆိုတော့တရားနဲ့နေတာဖို့ခဲနေတယ်ဝိနိကအနေနဲ့နေတာဖို့ခဲနေတယ်ဒီရှင်ပုံနာကိုသူတို့ဂေယုတစိုက်သင်ပေးတဲ့ဆွေအကြောင်းရှင်အနာနာသူဆရာသမားအကြောင်းနေစာချီးမွမ်းပါတယ်။ဘာပြောလဲဆိုရှင်အနာနာသူရဟန်းတော်တွေကိုပေါ့လေ။ ငါရှင်တို့တဲ့ဒီခုနဣရေတဲ့ဓမ္မဂရိယကိုဣရေတဲ့ရတဲ့ရှင်ပုံနာဟာတဲ့ငါတို့များကိုအလွန်ကျေးဇူးမှများပါတယ်တဲ့ဘာဖြစ်လို့လဲဆိုတို့ဒီသာနာဘောင်ဝင်ငါစရောက်ခါစတို့လိုရဟန်းငယ်လေးတွေကိုတဲ့သူကအသေးစိတ်ရှင်းပြတာဒါကြောင့်အင်မတအားကိုရတဲ့ပုဂ္ဂိုလ်အဲ့ဒီအရှင်ပုံနာအသေးစိတ်ရှင်းပြတဲ့တရားတော်ကိုနာယူကျင့်သုံးခဲ့တဲ့အတွက်သူဟာတရားတို့တရားများရခဲ့တယ်ဒါလေးပြောပါ အဲ့ဒီသူရှင်ပုံနာကနေသူ့ကိုအသေးစိတ်ဟောခဲ့တဲ့တရားလေးပြန်ပြောပါတယ်။ဘာပြောခဲ့လဲဆိုတော့ရှင်ပုံနာဟောခဲ့တဲ့တရားလေးပါဠိနည်းနည်းလေးပါဠိလေးနည်းနည်းရုပ်ပြမယ်နော်။ဒါတော့ထောက်ထားခိုင်အောင်လို့ပါဠိလေးနဲ့ကြားဖို့ဥပါရာယအာဟုသောအာနန္ဒအတ္တမိတိဟောတိနောအနုပါရာယငါဆိုတဲ့အတွေးငါဆိုတဲ့အစွဲအဲ့ဒီငါဆိုတဲ့အတွေးငါဆိုတဲ့အစွဲဟာတစုံတစ်ခုအစွဲကိုအမိပြုပြီးတော့ အကြောင်းမိပြုပြီးဖြစ်ပေါ်လာတာအစွဲမရှိဘဲနဲ့အမိမရှိဘဲနဲ့မဖြစ်ဘူးအကြောင်းမရှိဘဲနဲ့မဖြစ်ဘူးတဲ့ဟောလာလူတွေရောဘုန်းကြီးရောအကုန်လုံးပေါ့လေငါဆိုတဲ့အတွေ့ပြည့်တယ်ဒါငါပဲငါပြောတယ်ငါလုပ်တယ်နော်ငါဆိုတဲ့အတွေ့ဖြစ်တယ်ပြီးတော့ဒါငါဥစ္စာငါကောင်အတ္တကောင်အဲ့လိုအတွေ့တွေပေါ့ဗျအဲ့လိုအတွေ့တွေဟာအကြောင်းမရှိဘဲနဲ့မဖြစ်ဘူးအကြောင်းရှိ အကြောင်းရှိပြီးမှဖြစ်တာအကြောင်းပြုပြီးမှတွေးတာအကြောင်းမရှိဘဲနဲ့မဖြစ်ဘူးလို့ပြောတယ်ပြီးမှဘာလို့အကြောင်းပြုပြီးတော့ဒီငါဆိုတဲ့အတွေ့ငါဥစ္စာဆိုတဲ့အတွေ့ငါကောင်အတ္တကောင်ဆိုတဲ့ဝိညာဉ်တွေကို ဖြစ်တယ်လေဆိုရူပံဥပါဒယအတ္တမိတိဟောတိနောဥပါဒအနုပါဒယဝေဒနာတင်ညာသင်္ခါရဝိညာဏ ရုပ်တရားကိုအကြောင်းပြုပြီးငါဆိုတဲ့အတွေ့ဖြစ်လာတာယောဂကတော့ဟိုတစ်ခုချင်းလည်းပြောတာရရတာပေါ့နော်ကိုယ်ခန္ဓာကိုယ်ကြီးကိုယ်ခန္ဓာကိုယ်ကြီးလည်းရုပ်ပဲလေဒီရုပ်ခန္ဓာကိုယ်ကြီးကြည့်ပြီးတော့ငါဆိုတဲ့အတွေ့ဆိုတာလည်းဖြစ်တာဒါငါပဲငါခန္ဓာကိုယ်ပဲဒါငါပဲအစာကြီးလို့ပေါ့လေဒီခန္ဓာကိုယ်ကြီးအကြောင်းပြုပြီးတော့လည်းငါအတွေ့ဖြစ်တာပဲဟောဒါငါသမီးပဲဒါငါသားပဲဒါငါခန္ဓာကိုယ်ပဲ ဒါကတော့ဒီလောဘတွေးပေါ့နော်ဒီခန္ဓာကိုယ်ရဲ့အကြောင်းပြပါဖြစ်တဲ့ငါကောင်အတ္တကောင်ဝိညာဉ်ကောင်ထဲနာပဲဒါကတော့ဒိဋ္ဌိတွေးခေါ်တယ်နော်ယုတ်တရားပေါ်မှာအဲ့လိုဆွဲတယ်ဝေဒနာပေါ်မှာလည်းဆွဲတာပဲဝေဒနာကိုအကြောင်းပြပြီးတော့ဟာဝမ်းသာစရာရှိလားငါမှဝမ်းသာစရာတိတ်ကောင်းတဲ့တရင်ပြောအောင်မယ်နေမကောင်းနေလဲခံစားနေလဲဟုတ်လားနိစ္စတဲ့ဘုန်းကြီးတူ ဟိုသူဒုက္ခဝေနာဖြစ်နေကြောင်းပြောပြခြင်းနဲ့အဲ့ဒါမျိုးကောင်းတာလည်းပြောပြခြင်းနဲ့မကောင်းတာလည်းဒါငါဆိုရဲဝေဒနာကိုအကြောင်းပြုပြီးငါဆိုရဲအတွေ့ဖြစ်ပေါ်လာတယ်လို့ဒါကိုမိတ်တော့မှတ်သားမှုဟုတ်လားဟာဒါဘယ်သူပဲငါမှတ်မိတယ်ဒါမျိုးပေါ့ဗျာဒါကတင်ညာတင်ညာကိုအကြောင်းပြုပြီးတော့ငါတွေးဖြစ်တာသင်္ခါရငါကြိုးစားလို့ဖြစ်လာတာဒါငါဥစ္စာတွေဒါမျိုးပေါ့ဝိညာဉ် ကိုယ်စိတ်ကိုငါစိတ်ငါစိတ်ကိုမင်းတို့သိတယ်မို့လားဘုန်းကြီးတို့ဘုန်းကြီးလည်းဒီဒီတိုင်းမှာပဲတပည့်တွေမင်းတို့ဆရာသမားစိတ်ကိုသိတယ်မို့လားအစာကြီးလို့ပေါ့လေသူတို့ပြောများ ဆိုများတဲ့ခါကျဟိုချိန်ချောင်းလိုက်ရသေးတာအဲ့ဒါအဲ့ဒါပါလေဆိုတော့ပြောချင်တာတော့ဒီအတွေးတွေကငါဆိုတဲ့အတွေးငါဥစ္စာဆိုတဲ့အတွေးနော်ငါကောအတ္တကောဝိညာဉ်ကောဆိုတဲ့အတွေးဟာဘယ်ဟာအမိပြုဖြစ်တယ်လဲဆို ခုနဝေနာရုပ်ဝေနာတင်ညာသင်္ခါရဆိုဝိညာဉ်ဒီခန္ဓာ၅ပါးကိုအကြောင်းပြုပြီးဖြစ်တယ်အစွဲပြုပြီးဖြစ်တယ်အဲ့ဒီခန္ဓာ၅ပါးကိုမစွဲဘဲနဲ့မမိဘဲနဲ့အကြောင်းမပြုဘဲနဲ့ဒီအတွေးတွေကမပေါ်ပါဘူးလို့ဒီလိုမိန့်တာပါပဲအဲ့တော့သူကဥပမာလေးပေးတယ်ပေါ့ဗျာလူငယ်တွေလူရွယ်တွေဆိုရင် ကိုယ့်ကိုယ်အလှပြင်ဖို့အတွက်ပါဗျာမှန်ကြည့်ကြတယ် မှန်ကြည့်တဲ့ခါကျတော့ဒီမှန်တွေကိုကြည့်ပြီးတော့ကိုယ့်ရဲ့မျက်နှာကိုယ့်ရဲ့ဝစားဆင်ရမှုဟုတ်လားလှမလှသိမသိဒါကြည့်ရတော့ဗောဗျာအဲအဲ့ဒီမျက်နှာကြည့်တယ်ဆိုမျက်နှာပုံရင်တစ်ကိုယ်လုံးကြက်တစ်ကိုယ်လုံးပုံရင်မှန်မရှိဘဲနဲ့ဒီမျက်နှာပုံရင်တစ်ကိုယ်လုံးပုံရင်ကမတွေ့နိုင်မှန်ဆိုတော့အမိပြုပြီးဒီမျက်နှာပုံရင်တစ်ကိုယ်လုံးပုံရင်ဆိုတော့ဖြစ်ပေါ်တယ်လို့ပဲတဲ့ဒီတိုင်းမှာငါဆိုတဲ့အတွေ့ငါဟာငါအတ္တကောင်ဆိုတဲ့အတွေ့ဟာမိ မိတဏ္ဍမှာဖြစ်နေတဲ့ယောဝေနာတင်ညာသင်္ခါရဆိုတဲ့ဒီခန္ဓာ၅ပါးပေါ်မှာပဲအမိပြုပြီးဖြစ်ပေါ်လာတာဒါကိုရှင်ပုံနာရှင်းပြတာပေါ့ရှင်ပုံနာရှင်းပြတော့ရှင်အနန္ဒာကဒီရဟန်းတော်တွေကိုပြန်ရှင်းပြတာအဲ့ဒါလေးမှတ်ထားဖို့ဗျာခွန်ကြီးတို့ကိုယ့်အကိုပြန်ကြည့်ပေါ့နော်ဟိုမှာကိုယ်ခန္ဓာကိုရုပ်တည်လန့်ကြည့်လိုက်ပေါ့မျက်စိနာလျာကိုယ်စိတ်ရှိကိုယ်စိတ်ကတော့ဒါမဆိုင်ဘူးမျက်စိနာလျာကိုယ်ပေါ့ဗျာဟုတ်လားမျက်စိလေးခန္ဓာလိုမှန်ကြည့်ပြီးတော့မလင်ငါမျက်စိတွေလှလိုက်တာ ဆိုင်လို့ပေါ့ဒါငါဆွဲပဲလေကိုနှကောင်းလေးကြည့်ဟုတ်လားကိုနားနှရွယ်လေးကြည့်ရှားလေးကြည့်ကိုလေးကြည့်ပေါ့ဒါပဲဒါကပါလေဒီပတာရယုံငါးခုမှာဆွဲတာပဲနော်ပြီးတော့ကကြထင်ရှားတာကြည့်ကြအောင်ဒီဉာဏ်နဲ့ဓာတ်ဓာတ်သဘောတဘာဝတွေခန္ဓာကိုယ်ကြီးကံကြည့်လို့အမားတဲ့သဘောတွေ့မယ်ပြော့တဲ့သဘောတွေ့မယ်ဟုတ်လားခန္ဓာကိုယ်ဟာငါလက်ကလည်းပြော့လို့ဟာငါလက်ကလည်းမာလို့အစာရုံဒါရုပ်တွေကိုမိပြုတ်ပြီးဘုန်းကြီးတို့ဖြစ်တာနော် အာဘောဓတိဆိုအကုန်လုံးပါပဲငါခန္ဓာကြီးကပူးနေတယ်ငါခန္ဓာကအေးနေတယ်ဒီပေါ်မှာပဲရုပ်တွေကိုဆွဲမိပြုပြီးတော့အကြောင်းပြုပြီးတော့ငါဆိုလာအတွေ့ဆိုပေါ်လာတာဒါကိုမိန်တော့အဲ့လိုပေါ်လာရင်ဒီရုပ်တရားတွေရဲ့သဘာဝကိုမြင်အောင်ရှုနော်ဒီရုပ်တရားတွေကသဘာဝပြန်ပြီး မြင်အောင်ရှုပြန်ပြီးမြင်အောင်ရှုဒါတော့တရားရှုမှတ်တဲ့နည်းနဲ့ဆိုင်သွားပြီသဘာဝကိုမြင်အောင်ရှုရမှာသဘာဝမြင်အောင်ရှုမှာ ဒီငါဆိုတဲ့အတွေးတို့ဘာလို့ပျောက်တာတဘာဝမမြင်သေးရတော့ဒါဒါငါမျက်စိပဲဒါတော့ငါနဲ့ရွက်ကလေးပဲဒါငါနှာခေါင်းလေးပဲဒါငါပါးစပ်ပဲငါရှာပဲငါကိုယ်ပဲဒီလိုပဲဖြစ်နေဦးမှာပဲဟောဒါလေးသမီးဒါငါသားသမီးလေးပဲအစာကြီးလို့ဒါငါပစ္စည်းပဲဒီလိုပဲစွဲနေဦးမှာပဲဒါတွေအကြောင်းရှင်ပုံနာကဗြဟ္မတဘာဝမြောင်ကြီးရုပ်ဆိုရုပ်တဘာဝနာဆိုနာတဘာဝမြောင်ကြီး ။ကြောင့်ဘုန်းကြီးတို့ဇံမရသေးတဲ့ပုံကုများကြတော့ရုပ်တဘာဝမြင်အောင်ကြည့်ဗာကြည့်ရမလဲ။ဓာတ်ကြီး၄ပါးပေါ့ဗျာ။ရုပ်က28ပါးရှိတယ်။ဥပါဒာယုတ်24ပါးပေါ့။ဓာတ်ကြီး၄ပါးပေါ့။ဓာတ်ကြီး၄ပါးတော့မြင်လွယ်တော့ပေါ့ဗျာ။ပထဝီဓာတ်ရုပ်ကိုကြည့်ရင်ဓာတ်ကိုဝိပဿနာတက်တက်ရှုတဲ့ပုံကုများဇံလည်းမရသေးဘူးဆိုရင်တော့ဝိပဿနာတက်တက်ရှုတဲ့ပုံကုများရုပ်ကို ကြည်ရင်ပို့ပြီးထင်ရှားတယ်ရုပ်ထဲမှာလည်းဒီဘာကိုပိုးမြင်လွယ်လဲဆိုတော့ဓာတ်ကြီးလေးပါပိုးမြင်လွယ်ဓာတ်ကိုမြင်မှပရမအရှိတရားကိုမြင်တယ်အဲ့ဒီအရှိတရားတွေကမှနေစာဒုက္ခအတ္တရှုအဓမ္မဝိပဿနာနော်ဓာတ်ကိုမမြင်ဘူးဆိုရင်ဓာတ်မြင်အောင်မဖြစ်ဘူးမရှုတတ်ဘူးဆိုရင်တော့ပညာနယ်ပဲမယ်ဆိုငါဘိုက်ပဲအခန္ဓာကိုယ်ကြီးပဲအစာကြီးလို့ပညာနယ်ပညာအာကောင်းနေတော့ပရမမမြင်ဘူး ပညာကိုတော့ဘုန်းကြီးတို့ဝိပဿနာလို့ပြောလို့မရဘူး။ဒါကြောင့်မို့ပထမဆုံးတဘာဝကိုမြင်အောင်ရှုပါရုပ်ကိုရှုရင်ရုပ်တဘာဝခုကရှုပခန္ဓာအကြောင်းပြောနေတော့ရုပ်တဘာဝမြင်အောင်ရှုရုပ်တဘာဝဘယ်အောင်မြင်အောင်ဓာတ်ကြီး၄ပါးရဲ့တဘာဝမြင်အောင်ရှုဓာတ်ကြီး၄ပါးရဲ့တဘာဝမြင်သွားရင်တော့ငါးသဘာဝယောက်ျားမိန်းမငါဆိုတဲ့အစိုးရပျောက်တာပါပဲအဲ့ဒီလောက်ထိမြင်အောင်ရှုရအောင်နောက် ဒီရုပ်ဆိုရုပ်တဘာဝခုနကဖះမိတ်ထားတယ်ယူဘက်ခန္ဓာရုပ်ရဲ့တဘာဝသူ့ရဲ့ရုပ်တဘာဝလေးပေါ်ပြီးပြောက်ဖြစ်ပြီးပြက်နော်ဒါဖြစ်ကိုဖြစ်တာလည်းသိရမယ်ပြက်တာလည်းချုပ်တာလည်းသိရမယ်ချုပ်ရဟိုလိုကြီးချုပ်သွားမဟုတ်ပျောက်ပြက်သွားတယ်ဆိုချုပ်တယ်ဆိုတဲ့စကားသုံးအထင်ကမောနောက်သူ့ရဲ့ဖြစ်ကြောင်းတရားကိုလည်းရှုရမယ်ဖြစ်ကြောင်းတော့အကုန်လုံးမြင်မြင်မှမြင်မှာပေါ့ခုနဇံရထားတဲ့ပုံကမဟုတ်တဲ့ခါကျတော့မြင်ဖို့လည်းခက်တော့ ရုပ်ရဖြစ်ကြောင်းတရားခုနဘုန်းကြီးပြောခဲ့ပြီဒါတွေလည်းမြင်အောင်ရှိရတယ်ဝိဇာတနာကံအာဟာရဒီမှာတော့ဘုန်းကြီးတို့ဗာမြင်လိုက်တဲ့ဒီရုပ်ကဟောကောင်းကောင်းမွန်စားနေရင်ဟောရုပ်ကတက်ဟိုလားသဘောတွေကြတခါတလေကောင်းတာမျိုးစားရင်ဟောမကောင်းတာတွေစားနေရုပ်ကသိတာတယ်တော့မတည့်တာစားရင်လည်းတမျိုးပေါ့ဗျာအဲမှာရုပ်ခန္ဓာကဖောက်ပြန်ကသိသိတာငရုပ်သီးတွေပါစားမယ်စားနေတော့ကိုဒါထင်ရှားတော့ အကြောင်းတရားဒီစားခြင်းကြောင့်ဒီမှာခန္ဓာကိုယ်မှာ ရုပ်တရားမှာဒီဒုက္ခတွေဖြစ်တာတွေဒါတွေဖြစ်တော့အဲတော့အ ਨੇ ဆုံးအကြောင်းတစ်ခုတော့မြောင်ရှုပေါ့ဗျာညာနဲ့ဟောဒီယောခန္ဓာကိုယ်ဖြစ်လာဒီစာဟာရတွေကြောင့်ပဲဒီအာရဆိုတဲ့အကြောင်းတရားတစ်ခုမြင်နေပြီလားခုနဝိဇ္ဇာတဏကံတွေကတော့ဒါတော့သုဒ္ဓမယညာစေနာမယညာနဲ့ဆင်ញင်ပြီးတော့ရှုလို့တော့ရပါတယ်ဟိုတရားမြင်ဖို့ခက်တာပေါ့ဇာရမှာသာနဲ့ အတိတ်ကြောင်းတွေကရှုလို့တွဲတော့ဇံမရရင်တော့သုဒ္ဓမယညာစေကမယညာနဲ့ရှုဖို့ပဲဒီလောက်ပဲတိုက်တွင်းအနည်းဆုံးတော့အကြောင်းတစ်ခုတော့မြင်အောင်ကြည့်ပေါ့နော်အဲ့ဒီရုပ်တဘာပူရင်ပူပြီးပူပြီးပျောက်သွားတော့အေးအေးပျောက်အေးအေးအေးတဲ့သဘာဝလေးပျောက်သွားတယ်ပေါ့တေဇောတသဘောကပူတဲ့သဘောအေးတဲ့သဘောပေါ့ဒီသဘောလေးတွေပေါ်ပြီးပျောက်ပေါ်ပျောက်ဒီသဘောလေးတွေဘာပြောလဲအစာရကြောင့်ပေါ့အာရကြောင့်ပေါ့အကြောင်းတရားလည်းရှုပါဒီလိုနှစ်ခုနှစ်ခုရှုခိုင်းတယ်အခု ဒီဖရာကခန္ဓာရှုမှတ်တဲ့ကွရှုပဲရှုပဲဒီမှာအဲပရမဇုဝိပဿနာရှုတယ်ဆိုရင် ရုပ်တဘာဝသဘာဝလက္ခဏာမြောင်ရှုရုပ်တဘာဝနာမ်တဘာဝရုပ်ဖြစ်ကြောင်းနာမ်ဖြစ်ကြောင်းပေါ့နော်အခုကယူဘက်ခန္ဓာပြောနေတော့ရုပ်တဘာဝရုပ်တဘာဝမြောင်ရှုဓာတ်တဘာဝမြောင်ရှုသူ့ရဲ့ဖြစ်ကြောင်းတရားလည်းမြောင်ရှုဒါတဘာဝလက္ခဏာနောက်အကြောင်းကျိုးဆက်ဆက်ဖြစ်တဲ့ဒီရုပ်တဘာဝတရားတွေကို တာမညာလက္ခဏာမြင်အောင်ရှုရမယ်အဲ့ဒါကြအိဋ္ဌဒုက္ခအနတ္တမြင်အောင်ရှုရမယ်အဲ့ဒီကနေရုပ်ကို ရှင်ပုံနာ ရှင်အနန္ဒမေးတယ်ငါရှင်အနန္ဒတဲ့ငါဆိုတဲ့အတွေးကိုအမိပြုဒီငါဆိုတဲ့အတွေးပေါ့လေဒီကရုပ်ကိုအမိပြုဖြစ်လာတဲ့ရုပ်တရားကိုအမိပြုလာတာပေါ့ငါဆိုတဲ့အတွေးရမိရာရုပ်တရားဟာနော်ဒီရုပ်တရားကြီးမိပြုသူဘုန်းကြီးတို့ဟာဒါငါခန္ဓာကိုယ်ကြီးပဲဒီလိုဖြစ်တော့ ငါဆိုတဲ့အတွေ့ရမိယာငါဆိုတဲ့အတွေ့ရအကြောင်းဖြစ်တဲ့ရုပ်တရားဟာအဲ့မှာမြဲသလားမမြဲသလားဒါမေးတာပေါ့ဗျာရှုနေကြည်နေနော်ဒီရုပ်တရားတွေကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ့ဗျာဘုန်းကြီးအတန်ပဲကြည်လိုက်ပေါ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဘုန်းကြီးတို့ယုတ်ခန္ဓာကိုယ်ရလည်းဒီတိုင်းပဲဆဲတွေမကြဆက်လက်ပြက်စီးပြက်စီးပြက်စီးနေပြင်းပြင်းတော့အိုမင်းယိုရင်းသွားတာပဲမြဲသလားမမြဲဘူးလားဒါမေး မမြဲပါရှင်ဖျားမမြဲတဲ့သဘောတွေကိုမမြဲတဲ့သဘောတွေကိုဆက်မိတယ်ဗောမမြဲတာတော့ဘုန်းကြီးတို့ဒီစက္ကမလမမြဲတာပြီးတော့ဘုန်းကြီးတို့ကိုယ်အသက်ကိုပိုင်းခြားနေခြင်းလဲရုပ်တည်းရဲ့မမြဲတာထင်ရှားတယ်ဗောဟိုမှာတနေ့ရွယ်နဲ့ငါးနေ့ရွယ်မတူဘူးပုံစံနဲ့အကုန်ပြောင်းသွားတယ် နော်9နှစ်နဲ့10နှစ်9နှစ်တုန်းကပုံစံတစ်မျိုး10နှစ်ကြာပုံ10နှစ်ပိုင်း10နှစ်ပိုင်းပိုင်းကြည့်ပါဘုန်းကြီးတို့10နှစ်သားရွယ်တစ်မျိုးအသက်20ရွယ်တစ်မျိုး30ရွယ်ကြာတစ်မျိုး40ရွယ်ကြာတစ်မျိုးအာဒီနေ့ဒီ10နှစ်10နှစ်ပြန်ကြည့်လားဟာတော်တော်ကိုပြောင်းလဲသွားတာဘုန်းကြီးတို့ဒီလိုအနှစ်20လောက်ကွဲကွာကြည့်ပါလားပုံစံပြောင်းတာမမှတ်မိတော့အဲ့ဒါမျိုးဒါကြောင့်ပြောင်းလဲမှုကတော့မမြဲတာတော့သိချာနေတာပေါ့ဗျာနော်ဒါက ဟိုနှစ်ထီချီလာလို့ရှိရင်ပုတ်သေးတာမသိမသာပြောင်းလဲနေတာတော့စက္ကန့်တိုင်းစက္ကန့်တိုင်းပြောင်းလဲနေဆဲနေပေါ့ဗျာနော်တကူပြီးတကူတကူအစင်ဆက်မပြတ်ဖြစ်နေတာဒါတွေကတော့ဝိပဿနာရှုမှမြင်တယ်ခုနဓာတ်တဘာဝတွေပူပြီးတော့ပူပြီးပြောက်အေးပြီးပြောက်ဖြစ်ပူပူပြီးပြက်အေးပြီးပြက်နော်လေးပြီးပြက်တာပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲလေးတဲ့သဘောလေး ပူတဲ့သဘောလေးပေါ်ပြီးပြောက်ပေါ်ပြီးရောအေးတဲ့သဘောလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်မာတဲ့သဘောလေးပရဝိဒရဲ့သဘောကြည့်လို့ရင်ပေါ့6မျိုးတွေ့မှာပေါ့မာတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘော ပေါ့တဲ့သဘောပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ယူစီးတဲ့ဖွဲ့စီးတဲ့သဘောအာဘောဓတေဇောဓပူတဲ့သဘောအေးတဲ့သဘောဝါယောဓတချို့ယောဂီများကျတော့ဝမ်ပတ်ဝါယောဓကြည်နေလေးတွေကလည်းဟုတ်လား တဖောင်းတပင်တွန်းကံပြီးပြောက်သွားနောက်တော့အသေးအသေးအသေးဖြစ်လာတာအဲ့လိုမပြတ်ဖြစ်နေတဲ့အခါကျကိုကဒီတစ်ခုတည်းဖြစ်နေတယ်ထင်တာမဟုတ်ဘူးအဲ့ဒီလိုမပြတ်ဖြစ်နေဘယ်ရုပ်ပဲကြည်ကြည်ပေါ့နော်ခုနကဒေဇောဒပဲကြည်ကြည်သုံးဖို့ဝါယောဒပဲကြည်ဝါယောဒမှလည်းတွန်းကန်တဲ့သွားလေးမြင်အောင်ကြည်ရတော့နှာခေါင်းနဲ့ရှူသွင်းလိုက်တယ်တွန်းကန်တဲ့သွားအခုဘုန်းကြီးမမထားတယ်ဒါလည်းထောက်ထားတာ ဝါယုဒ္ဓသဘောကတွန်းကန်တဲ့သဘောထောက်ကန်တဲ့သဘောဒါလေးတွေပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီထောက်ထားတဲ့သဘောလည်းမြင်အောင်ကြည့်ရတယ်ဝါယုဒ္ဓဖောင်းတဲ့ပိန်နဲ့ဆိုတဲ့တွန်းကန်တဲ့သဘောလည်းမြင်အောင်သူ့ရဲ့အကြောင်းကိုလည်းကြည့်ရမယ်ဒီမှာဘုရားကခန္ဓာဒေသနာတော်မှာ ရှုမှတ်တဲ့နည်းပြောဒါလေးမှတ်ထားမယ်ဒီမှာအဓိကတော့အကြောင်းကတော့အစာရည်သားပေါ့ဗျာအစာကြောင်းမို့ဒီယုတ်တရားဒါဘုန်းကြီးတို့ဒီလိုရှင်သန်ရတည်နာအစာမစားနိုင်ဒီဒါယောဂ ပျောက်ကွယ်ကြပျက်စီးသွားတယ်နော်အဲဒီတော့သူရဲ့ကြောင့်အ ਨੇ ဆုံးတစ်ခုလောက်တော့နော်ရုပ်တဘာဝကိုလည်းကြည့်ရမယ်ရုပ်တဘာဝရဲ့ဖြစ်ကြောင်းတရားကိုလည်းဉာဏ်နဲ့မြင်အောင်ကြည့်ဒါလေးမှတ်ထားအောင်အဲ့လိုသူကနှမျိုးနှမျိုးတွဲကြည့်ရပြီးတဲ့အခါကျမှဒီဖြစ်နေတဲ့သဘာဝရဲ့ဖြစ်ကြောင်းရဲ့ဒီနှမျိုးပေါ်မှာကြောင်းကျိုးဆက်ဆက်ဖြစ်နေဒီတရားတွေအနေစာဒုက္ခအနတ္တမြင်အောင်ရှုရမှာဒါကိုသူကခဏ နေဆမြောင်ရှုရင်ဘာကွာမလဲဆိုမာနကွာတော့ငါဆိုတဲ့အတွေ့ကွာမှာပဲဒုက္ခမြောင်ရှုလို့ရင်ငါဥစ္စာဆိုတဲ့အတွေ့ပျောက်မှာပဲအနတ္တမြောင်ရှိနေအတ္တကောင်ဝိညာဉ်ကောင်ဆိုတဲ့အတွေ့ပျောက်ပါလို့ပေါ့အဲ့ဒါမြင်ဖို့ရည်ကြအဲ့ဒါကြသာမညာလက္ခဏာကြောင်းကျိုးဆက်ဆက်ဖြစ်နေတရားတွေကိုသာမညာပြမြင်အောင်ကြည့်ရမယ်နေစာဒုက္ခအနတ္တပေါ့ဒါကြောင့်အဲ့ဒါကိုသူကတပါးတစ်ခုချင်းမေးတယ် ငါရှင်တို့တဲ့ငါဆိုတဲ့အတွေ့ငါဥစ္စာဆိုတဲ့အတွေ့ငါဆိုအတ္တကောင်ဝိညာဉ်ကောင်ရဲ့မိယာအကြောင်းဖြစ်တဲ့ရုပ်တရားဟာ မြဲသလားမမြဲဘူးလားဒါအမေးဖြေလေးနဲ့သူကဟောမမြဲပါရှင်ဗျာအဲ့ဒီမမြဲတဲ့သဘောတရားချမ်းသာနေမလားဆင်းရဲနေမလားမှန်ပါဗျာဆင်းရဲပါဗျာဒုက္ခပါဗျာနော်ဒီရုပ်တရားတွေလိုက်ကြည့်လိုက်ရင် တက်တောင်တက်တာပဲပြုပြင်နေရတာပဲဗျာဘာမှဟိုကျင့်တတ်ဆရာမကြီးဟိုဘုန်းကြီးတို့ဆိုခန္ဓာကိုယ်ကကြာကြာထိုင်းနေခါနာတာဟိုကနာတာလို့ဒီလိုဖြစ်လာဟိုနည်းနည်းတက်ကြည့်လာကိုကြမ်းမြင်ပေါ်ထိုင်ဖို့တော့ဝင်လေးလာဟိုထိုင်လို့တော့ရတယ်ထိုင်ပြီးလို့ဘာဖြစ်လာလဲနာကျင်ကြိုက်ခဲမှုတွေလာတာတရားထိုင်တဲ့ကဆိုအခုသဘုန်းကြီးဆိုခုံနဲ့ပဲအဆင်ပြေတော့တယ်အောက်ကြမ်းမြင်ပေါ်ထိုင်နိုင်ဟိုတဏှာကြီးလောက်ထိုင်သူကပြလာတာနာကျင်ကြိုက်ခဲမှုတွေအဲအဲ့မှာ ခန္ဓာကိုယ်ရဲ့ကျင့်တတ်စရာကောင်းတဲ့အရာတစ်ခုမှမတွေ့ဘူးနော်ဒါကြောင့်မို့ချမ်းသာဒီခန္ဓာကိုယ်ကြည့်ပြီးချမ်းသာသလားဆင်းရဲသလားမေးမှန်ပါဗျာဆင်းရဲပါတယ်ဗျာဒါပါပဲနော်အမြဲတမ်းပြောင်းလဲနေတဲ့ကျင့်တတ်စရာ မကောင်းတဲ့သဘာဝတရားတွေကိုအဲ့မှာဆက်ပြီးမိနေငါလို့ထင်မှတ်လို့သိမှမလားငါဥစ္စာလို့ထင်မှတ်ရင်သိမှမလားငါခန္ဓာကိုယ်ပေါ့ဗျာငါဥစ္စာဗျာ ငါနဲ့ရွယ်လေးငါမျက်စိလေးဒီလိုထင်မှလို့သိမှမလားဒီလို တွေးနေလို့သိမှမလားငါအတ္တကောင်လို့ဒီလိုတွေးနေလို့သိမှမလားမသိမှဗျာအဲ့ဒါဝိပဿနာရှုခိုင်းတာလေအဲ့တော့ဒီမှာယောဂီတို့နားလဲထားဖို့ရကဒီတခါတလေဘုရားကဒီယောသဘောနန္ဒဘောတွေရှုပြန်နောက်ပိုင်းမှာ ခုနလိုတဏှာဒိဋ္ဌိမာနကွာအောင်ရှုတယ်အခုရှင်ပုံနာဒါပြောတယ်တဏှာဒိဋ္ဌိမာနကွာအောင်ရှုခိုင်းတာ တခါတလေကြရင်ဘုရားကအနိစ္စဒုက္ခအနတ္တရှုလို့ဒီလို ပြောသွားအဲ့ဒါလေဘုန်းကြီးကျောင်းဝင်ကျမ်းကနဲ့အဲဒီလူလူပဲဆိုတာဘုန်းကြီးပြပြောမလို့ဒီနေ့အဲ့ဒါလေးလေးဒီမှာကျောင်းဝင်ကျမ်းကကြည်လိုက်အောင်ဘယ်မှာပါလဲဆိုတော့ဘုန်းကြီးတို့သံတော်ဝါဒတုဥရိပဏတနော်ထကရာဖွင့်မှာပါပါတယ်နေတမမနေသောမတ္တိနာမေသောအတ္တာတိသမနုပတ္တမိတိတရားရှုမှတ်တဲ့အခါကျတော့ ငါမဟုတ်ဘူးလည်းမြင်အောင်ရှုနော်ငါဥစ္စာဆိုတဲ့တဏှာဆွဲလဲတဏှာအတွေးလဲပြောင်းရှုရတယ်နေတော့မသမီငါဟုတ်လားဒီခန္ဓာကိုယ်ဥပါဥကောတိရယတာငါဆိုတာမျိုးပြောတာဒီငါဆိုတဲ့အတွေးလဲပြောင်းအောင်ရှုရမယ်ဒါမေသောအတ္တဒီခန္ဓာကိုယ်ကြီးကိုဟိုကြောင့်ငါကောင်အတ္တကောင်ဝိညာဉ်ကောင်ထင်တာဟုတ်အဲ့ဒါတွေကိုဟုတ်လားငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူး ငါဥစ္စာဆိုရအတွေးငါဆိုတဲ့အတွေးအတ္တကောင်ငါအတ္တကောင်ဝိညာဉ်ကောင်ဆိုအတွေးကို မဖြစ်အောင်ရှုရမယ်အဲ့ဒီဟာနဲ့တဲ့နောက်ကဆက်ဖွင့်တယ်နေတာမမနေသောမတမိနမေသောအတ္တသမနုပတ္တမိတိပရမအဲ့ဒီစကလုံးကိုဗမာလိုပြောရရင်ငါဥစ္စာဆိုတဲ့အတွေ့ဟုတ်လားအတွေ့ပြောင်းရှုရမယ်ငါဆိုတဲ့အတွေ့ပြောင်းရှုရမယ် နော်အတ္တကောင်ဝိညာဉ်ကောင်အတွေ့ပြောင်းသမနုပတ္တမိအဲ့လိုဖမှန်ထတာဝိပဿနာရှုရမယ်အဲ့လိုရှုတာနဲ့တဲ့နောက်ကဆက်ဖွင့်အိဋ္ဌာဒုက္ခအနတ္တာတိသမနုပတ္တမိပတ္တတိအိဋ္ဌာဒုက္ခအနတ္တာရှုတာနဲ့အတူတူပဲတဲ့ခုနလိုလေးမှတ်ထားအောင်နော်ဘုန်းကြီးတို့ဗာပြန်ပြောရမလဲဆိုတော့အိဋ္ဌာမြေအောင် ရှုလို့ရှိရင်မာနကွာတာပဲဒါကြောင့်မို့အတူတူပဲပြောတာနော်ငါဆိုရဲမာနကွာသွားတာမမြဲဘူး ဒါကြောင့်ဘုန်းကြီးတို့အသေးလေးအသေးကြီးဆိုတာနှမျိုးပြောတယ်ပေါ့ဗျာယုံနာအခုယုတ်တဘာဝတွေပေါ်ပြီးပြော ပေါ်ပြီးပြောအဒီဒီအတန်ပေါ့ဒါအသေးလေးခေါ်တယ်နော်ဘုန်းကြီးတို့တဘွားဒါအတွက်အဆုံးသတ်တဲ့သေတဲ့သေခြင်းကြီးသေသွားတော့ပေါ့အသေးလေးနဲ့အသေးကြီးပေါ့ဘာတကူဆုံးသတ်မှုသေသွားရင်ဒါအသေးကြီးပဲဒီမာနကွာတဲ့နေရာမှာဝိပဿနာဉာဏ်นี่ရှုရင်လည်းကွာတယ်ဝိပဿနာဉာဏ်นี่ဖြစ်အောင်ရှုရမယ်နော်အဲ့ဒါမှမာနကွာတယ်ဒီတစ်ချက် နောက်သိခြင်းတရားကိုမြင်မယ်သိရမယ်မှန်သိလူကဘယ်လိုမှမနှမထောင်ဘူးဒီဘုန်းကြီးလည်းမထောင်ဘူးကိုယ့်ကိုမသိဘူးထင်ပြီးတော့လက်မထောင် မာနာကြီးနေကြအဲ့ဒါလေးသတိထားဖို့ပါအဲ့ဒါကြောင့်မို့အနေဆမြင်ရင်ဖြစ်ပြက်မြင်မာနကွာတယ်ငါဆိုတဲ့အတူရပြုတ်ကြသွားဒါကြောင့်အတူတူပဲမာနကွာအောင်ရှုဆိုတာနဲ့အနေဆမြင်အောင်ရှုဆိုတာအတူတူပဲအနေဆမြင်မာနကွာမယ် မာနကောင်ရှုရင်အိဋ္ဌာမြင်တာပဲဒါလေးပြောချင်တာဟိုဟိုတလောကပြောခဲ့ဘူးပါလေထိုင်ဝမ်ကအတွေ့အကြုံပေါ့ထိုင်ဝမ်ယောဂီတွေသူတို့ကဝိပဿနာရှုရဲဆိုဘုန်းကြီးကလမ်းခင်းပြတော့ဗောနဝိပဿနာရှုလို့ရှိရင်ရှုလို့ရပါတယ်နော်ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုရတယ်နော်သူကအင်္ဂလိပ်လိုပြောလိုက်တော့ I know ပဲလုပ်တယ်အဲဒါဘုန်းကြီးကဆက်ညွှန်ရတာပေါ့အဲအဲ့ဒီလို ရုပ်တဘာဝနာမ်တဘာဝမြင်ပြီးရင်ရုပ်တဘာဝနာမ်တဘာဝရဲ့အကြောင်းအကျိုးဒီတရားတွေမြင်အောင်ရှုရမယ်လူရုပ်ပထဝီဓာတ်တို့အမာရတော်လေးပေါ်ပြီးပြောပေါ်ပြီးပြောဒါလည်းမြင်အောင်ရှုရမယ်သူရဲ့အကြောင်းဒါလည်းမြင်အောင်ရှုရမယ်ကြောင်းကြိုးဆိုတာပြောအဲသူတို့အိုင်နိုးပေါ့အဲ့တော့သူကအိုင်နိုးလုံနေတော့ဘုန်းကြီးကလည်းအကြောင်းနေပါလေဘာမှသင်စရာမလိုတော့ဘူးပေါ့ဗျာသူကသိနေတယ်ဆိုတော့အဲ့ရနေဆက်ပြောတယ် ဒီကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံ nant တဘာဝတွေရဲ့အနေစာသဘောဒုက္ခသဘောအနတ္တသဘောမြင်အောင်ရှုရမယ်နော်လို့ဒါမှမညာလဲဒါလည်းအိုင်နိုးသူအိုင်နိုးကြီးပြောတော့ဘာမှဆက်ကပြောစရာမရှိဘူးဒါနဲ့ဘုန်းကြီးကဘာပြောလဲယောဂီလို့ကောင်းပြီနော်လို့ငါပါဠိလေးရုပ်မပြဘူးယောဂီတို့ဘုန်းကြီးတို့ခိုင်ရမှာဖြစ်အောင်လို့သင်တာဆိုတော့ခိုင်မအောင်ပြောရတယ်မင်းတို့ဟိုလို့ဒီပါဠိတော်တွေလည်းပါဠိတွေလည်းရုပ်မပြတော့ပါဘူးကွာလို့ဒီ အိဋ္ဌဒုက္ခအနတ္တဒီသုံးမျိုးလည်းငါမပြောတော့မင်းတစ်ခုပဲပြောပါမယ်ကိုယ့်အကိုဆန်းစစ်ကြည့်ပါလို့ဘုန်းကြီးမပြောလို့ဘူးအိဋ္ဌမြင်တော့လို့တကယ်မာနกว่าတယ်ယုံနာသဘာဝရဲ့အိဋ္ဌပဲဖြစ်ဖြစ်သိခြင်းတရားအသေးကြီးရဲ့အိဋ္ဌပဲဖြစ်မမြဲတဲ့သဘောဖြစ်ဖြစ်မာနกว่าမกว่าဘုန်းကြီးကိုယ့်အကိုပြောတယ်ငါ့ကိုလည်းမင်းတို့ကြည့်လို့ရတယ်ငါမာနဘယ်လောက်กว่าတယ်မกว่าဘူးဆိုတာတော့မင်းတို့ကိုလည်းမင်းတို့ကိုယ့်အကိုပြန်ကြည့်လို့ရတယ်အဲ့လိုပြောလိုက်တာအဲ့ကြောင့်မှ ဒီယောဂီတွေသူတို့ဝန်ခံပါတယ်ဆရာတော်ဒီလိုမာနမကွာသေးပါဗျာမာနမကြသေးဘူးအဲ့ဒီနောက်ပိုင်းမှာတရားသင်ရတာအဆင်ပြေသွားတော့တယ်ပြောချင်တာကတကယ်ဝိပဿနာဉာဏ်ကြီးဖြစ်လာရင်ဘုန်းကြီးတို့မာနကလုံးဝကြီးတော့ပယ်တာမဟုတ်ဘူးပေါ့ဗျာအတိုင်းအတာတစ်ခုဒီမာနလျှော့ချသွားတာဒါမှတ်ထားဘူးဒါကြောင့်ဝိပဿနာဉာဏ်ဖြစ်လဲမာနကထိုက်လျောက်กว่าပါတယ်မာနကြီးထမ်းမနေတော့နော်တရားရှိလေးလေးတရားရလေးလေး မာနကခွာလေးလေးကြလေးလေးပဲတရားလိုချင်တဲ့ပုဂ္ဂိုလ်မာနတမင်တကချရတယ်မနေ့ကသာဝေမင်းသား6ယောက်ချောင်းပြောတော့ဒါပဲဒီမာနတော်တော်ဒုက္ခပေးတယ်ဒီမာနကြီးရှိနေဘယ်မှဆင်မပြေဘူးလူမှုဆက်ဆံရေးလည်းဆင်မပြေဘူးပညာရဖို့လည်းဆင်မပြေဘူးဘုန်းကြီးတို့ဒီဘုန်းကြီးလောကမှာလည်းကြုံတယ်တချို့ကကိုရောငယ်လေးပညာဉာဏ်သိပ်ထက်တယ်ဆရာသမားကိုမယုံသေးဘူးမလေးစားဘူးနောက်တော့သူတို့တွေ တာမဏေသမားဆိုတာမဏေမပြီးလိုက်သူတို့မာနနဲ့သူတို့မာနတင်ခံပြီးတော့ဒုက္ခဖြစ်ပြီးတော့ထွက်သွားကြအဲ့ဒါမျိုးဖြစ်တာဒီမာနကိုချမှကိုလိုချင်တဲ့ပညာရတယ်မာနမချဘဲနဲ့ဥမာဝိပဿနာရှုနေပြီးတော့ဟိုကိုယ်ကိုတည်တင်တည်ထိုက်တာ မေးရမှာပေါ့လေ့လာမှာပေါ့လေ့လာလေ့လာမှုမရှိဘူးလားကိုယ်တည်တည်အောင်နဲ့အိုင်တို့အိုင်တို့အိုင်တို့ရေလုံးတော့ဘယ်ကမ္မထဆရာသင်လို့ရအောင်ဒါမျိုးလေးမှတ်ထားမယ်ဒီတော့အဲ့ဒီလို ဒါမာနတလုံးမှာဘုန်းကြီးအဲ့ဒီဓကမနဲ့ဓကကိုပြောလိုက်တာနော်နောက်ဒုက္ခကြည့်လိုက်နော်အနေဆမြင်ရင်မာနကွာတယ်ဒုက္ခမြင်ရင်တဏှာကွာတယ်ဟောဒီခန္ဓာကိုယ်ကြီးဘုန်းကြီးရဲ့ခန္ဓာကိုယ်ကြီးရဲ့ဟိုနာအပြစ်မြင်အောင်ဆင်ញင်နိုင်မယ်ဆိုရင်ဒုက္ခမြင်အောင်ဆင်ញင်နော်ခန္ဓာကိုယ်ကြည့်လိုက်ပါဗျာအခုဆိုအသက်ကြီးလိုက်ပုံသိတာပါတယ်နော် ထိုင်ရထားတာလေးလာတယ်အစာတောင်းတရားလည်းဟိုကနဲ့မတက်ဒီဟာနဲ့မတက်အတော်ဆင်းရဲနေရတယ်ထိုင်လာထတာစပြီဒီကရိကိနေပါရီဘုန်းကြီးတို့မလွဲတာမကင်းတာဆွမ်းစားကြွတော့အောက်ကိုခုံကြမ်းမြေပေါ်ကိုထိုင်ဖို့တော်တော်ခက်သွားတယ်ဒါမျိုးတွေပေါ့ဗျာခန္ဓာကိုယ်ကြီးရဲ့ဒုက္ခပြလာခန္ဓာကိုယ်ကြီးအေးကြီးအသက်ကြီးလာတဲ့ဒုက္ခပြလေးယောဂရှိလာတဲ့ဒုက္ခပြလေးဒုက္ခတွေမြင်လေးသဘောပေါက်လေးနော်ခန္ဓာကိုယ်ကြီးအပြစ်တွေမြင်လာ ပြည့်မြင်တော့ပဲချစ်ခင်မယ်ပြည့်မြင်တယ်ဆိုဒုက္ခတွေတွေ့လာဒုက္ခတွေမြင်လာတာဒုက္ခမြင်တော့သူကဒီခန္ဓာကိုယ်ကြီးပြည့်မြင်လာဒုက္ခတွေလိုမြင်လာရင်တော့တဏှာလိုလိုခွာသွားတော့ဘယ်လိုချင်တော့မှလဲဒီခန္ဓာကိုယ်အပြည့်ရလို့မြင်လာဒုက္ခရလို့မြင်လာဒါကိုပြောတယ်ဒါကြောင့်ဒုက္ခရလို့မြင်လာရင် နေတာမမဟိုလားတဏှာလိုလိုခွာသွားတာပဲမမြင်တဲ့ရွေးရတော့ဘုန်းကြီးတို့မကွာပါဘူးဗျာဒါမှတ်တာတရားရှုမှတ်တယ်ဆိုတော့ဒုက္ခမြင်အောင်လည်းရှုရတယ် ဒုက္ခမမြင်သေးတော့ငါခန္ဓာကိုငါသားငါသမီးငါမျက်လုံးလေးအစလိုတတတာနဲ့နေတော့မတရအောင်မဟုတ်ပြခန္ဓာကမတရင်လည်းနမ်းတယ်အဲ့ဒီလိုအသေးဆွဲမထားနဲ့နော်ဟောဒီဘုန်းကြီးကမ္မဋ္ဌာန်းဆရာရေမချိုးရနေလို့ပဲရလိုက်မှလည်းနန်းနာနန်းနာပဲတန့်ရှင်းမလုပ်လို့မရဘူးလှပအောင်မလုပ်ရဘူးမလုပ်ဖို့ဒါကိုပြောတာပါခဏဝီလှအောင်ပအောင် ပြင်တာဆင်တာအထက်လျော့ကလိုရမှာလေ သူနေရာတွေကသွားပြီးတန်ဃာတွေနဲ့ဆက်ဆံပြီးအများစုနဲ့ဆက်ဆံကိုကနန်းစော်နေဘယ်မှကြိုက်ဘူးအဲ့ဒါမျိုးမှတ်ထားအဲ့ဒါမျိုးအများနဲ့သွားတွေကအများနောက်ဆက်မဖြစ်အောင်နေတာပြောတာမဆိုင်ဘူးเนาะဒီကကိုယ်ခန္ဓာကိုယ်ကြီးပေါ်မှာကိုယ်တတ်နေတတ်မှုမရှိပဲဖြစ်ကြဆိုင်ပြက်ထားတာမျိုးဒါတတ်နေတတ်မှုလို့ပြောလို့မရဘူးသူကသူဗယံဗရာနေတာပဲနော်တတ္တရကတော့နေရမှာဘုရားရှင်ကိုယ်တိုင်တတ္တရနေမှာကြိုက်တာ တတ္တယမဏိဘုရားတော်တော်ပြောတယ်နော်ဘုရားမိတ်တာတွေအများကြီးရှိတယ်တတ္တယမဏိတာတွေနော်အဲ့ဒါကြောင့်အကြောင်းနေကံနေစနေရစားတာတောက်တာစားဘုရားတတ္တနေရနေတာအဲ့ဒါကိုတဏှာလို့မထင်တဲ့တချို့ကိစ္စတွေနော်တန်ရှင်းမှုကရှိရမှာခန္ဓာကိုယ်ကြီးအပြစ်မြင်လာရင်မလို့ခြင်းတော့မလို့ခြင်းတဏှာကွာတာပဲဒါကြောင့်ဒုက္ခမြင်အောင်ရှုရင်ခန္ဓာကိုယ်ကြီးဆင်းရဲဒုက္ခတွေအပြစ်မြင်ပြီးဆိုဆင်းရဲဒုက္ခမြင်တာပါဒုက္ခမြင်ရင်ဘာကွာမလဲတဏှာကွာတယ်ဒါကို ရှင်ပုံနာကရှင်အနန္ဒအဲ့တိုင်ရှုခိုင်းတာနောက်အတ္တကောင်အနတ္တမြောင်ရှုခိုင်းတယ်ဒီခန္ဓာကိုယ်ရဲ့ခုနရုပ်တဘာဝပူတဲ့သဘောကိုကမပူခြင်းဘူးလေပူလာဗတ္တနိုင်မှာလေသူ့တဘာဝအတိုင်းဖြစ်တဲ့အတိုင်းကြည်ရတယ်မအေးခြင်းဘူးအခုဘုန်းကြီးဆောင်းရသေးမှာတဘာဝအေးလာလေဗတ္တနိုင်မှာလေဒါရွတ်တိုက်ခံလို့တော့မရဘူးမအေးရဟုတ်လားထိုက်လျောက်ရတော့ဟိုလိုလုံးဝရေမရဘူးနော် မိပြတ်သွားမယ်ကဲဘာလုပ်နိုင်မှာအကောက်အထောက်ကူဖြစ်နေလို့နော်ဒီရုပ်တဘာဝတွေဒီတော့ခန္ဓာကိုယ်ပူလာပြီဆိုရင်အေးအောင်အထိုင်ပြောင်းတော့ပြုပြရတာပေါ့မသိမချင်းတော့လုံးဝကောင်းတော့အများရန်ကောင်းနေအောင်ပြုပြင်လို့မရပါဘူးအေးလာပြီဆိုနှွေးအောင်လုပ်ရတော့ပေါ့တက်တောင်တက်တာလေးဖြစ်အောင်ပြောချင်တော့ဘလောက်ပဲအေးအောင်အေးလို့ဆိုတော့ကနှွေးအောင်လို့ပြန်တော့ပူတော့မခံနိုင်များဘူး ပူနေလို့ဆိုတကားအေးအောင်လုပ်လိုက်တယ်အဲကုန်းလေးပန်ကားလေးခန်းကြမခန်းနိုင်များဘူးကိုဖြစ်လို့တကုမှ မဖြစ်ဘူးသူဖြစ်လို့ဖြစ်တဲ့သဘောအနတ္တသဘောကိုကြည့်ရတယ်ဒါကြောင့်မို့တစ်ခါတစ်ခါမှဘုန်းကြီးတို့ကဗာမိတ်လဲဆိုတော့ဒီတရားရှုမှတ်တဲ့ခါမှာငါရှုမှတ်တယ်ဆိုတော့ငါလေးခွာပြီးရှုကြည့်သမှာငါခန္ဓာဆိုတဲ့ငါလေးခွာရှုကြည့်သမှာနော်ငါဖြစ်လို့ဖြစ်တယ်ဆိုအတ္တကောင်ဝိညာဉ်ကောင်လေးပေါ့လေ သူ့တဘာဝတည်းဖြစ်နေအနတ္တသဘောလေးဆင်ခြင်ကြည့်ပါခါကြတရားရှိမှတ်တကားလည်းမှတ်တာနော်ခုနမာနခွာပြီးတော့လည်းကြည့်ရတယ်သူ့တဘာဝတက်တဲ့ဒီထဲမှာငါမပါသေးနဲ့ဥမာဥရောတိတာတရားမှတ်နေတယ်ဆိုငါကြည့်နေတာငါရှုမှတ်နေတဲ့ဒီသဘောမျိုးမတွေ့ဘူးရုပ်တဘာဝတစ်ခုဘေးကနေထိုင်ကြည့်တယ်လို့ဒီတဘာဝတွေကြည့်နေတဲ့သဘောမျိုးဒီထဲမှာငါမပါစေနဲ့အဲ့ဒါမျိုးငါဆိုတဲ့အတွေ့နဲ့ငါခန္ဓာကိုကြည့်နေတယ်ငါရှုမှတ်နေတယ် ငါသိနေတယ်ငါခံစားနေဒီငါနဲ့ရှုမှတ်နေလို့ကတော့တရားရဖို့မလွယ်ဘူးမာနမှမကွာတော့ဒီတော့ပြောချင်တာကခုနကအနတ္တသူဖြစ်ခြင်းလို့သဘောမြင်လာရင်တော့အတ္တကဝိညာဉ်သူဖြစ်ခြင်းလို့ဖြစ်တဲ့သဘောမဟုတ်ဘူးဆိုတဲ့အနတ္တသဘောမြင်လာရင်တော့ဒိဋ္ဌိကကွာတော့ဗျာဒါကြောင့်မို့တဏှာကွာအောင်ရှုရမယ်မာနကွာအောင်ရှုရမယ်ဒိဋ္ဌိကွာအောင်ရှုရမယ်ဆိုတာ ਨੇ အနေဆဒုက္ခအနတ္တမြင်အောင်ရှုရမယ်အတူတူပဲအနေဆမြင်မာနကွာမယ်မာနကွာနေရင်လည်းအနေဆမြင်တာပဲနော်မာနကွာလေဆိုအနေဆမြင်လို့ကွာတာပဲဒုက္ခမြင်အောင်ရှုရမယ်ဒုက္ခမြင်အောင်ရှုရင်တော့တဏှာကွာမယ်တဏှာကွာနေရင်တော့ဒုက္ခမြင်မှာပဲအနတ္တနော်ကိုဖြစ်နေလို့မဖြစ်သူကသူ့သဘောတူ ဖြစ်နေတဲ့သဘောမျိုးမြင်နေဒိဋ္ဌိနော်ငါတို့ကယောက်ျားမိန်းမထင်တာအတ္တအတ္တကောင်ဝိညာဉ်ကောင်ထင်တာဒါလို့လို့ကြွားကြပါ ရှင်အာနာနာကိုရှင်ပုံနာကအဲ့ဒီလို ရှုမှတ်ခိုင်းတာပဲရှုမှတ်တဲ့အခါကျတော့ခုနပြောတဲ့ပရမအခြေခံပြန်ပြောမယ်ရုပ်တဘာဝနာတဘာဝရှုဒီရုပ်တဘာဝခုနယူဘက်ခန္ဓာဆိုရုပ်တဘာဝမြင်အောင်ရှုဒီရုပ်တဘာဝရဲ့ဖြစ်ကြောင်းတရားကိုလည်းမြင်အောင်ရှုရုပ်တဘာဝနဲ့ရုပ်ဖြစ်ကြောင်းတရားပေါ့နော်အဲ့ဒီရဲ့ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ရုပ်တဘာဝမြင်အောင်ကြည့်ပေါ့ပြောရရင်နော် ကြောင်းကျုံဆက်ဆက်ဖြစ်တဲ့ရုပ်တဘာဝကိုခုနတို့ငါဆိုတဲ့အတွေးငါဥစ္စာဆိုတဲ့အတွေးငါခန္ဓာကိုယ်ဆိုတဲ့အတွေးငါငါကောင်အတ္တကောင်ဆိုတဲ့အတွေးပြောက်အောင်ရှုရမယ်။ကွာတော့အောင်ရှုရမယ်။အဲ့လိုညံနဲ့မြောင်ရှု။အဲ့တော့တနည်းအားဖြင့်ပြောရရင်တော့ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေအနေစာဒုက္ခအနတ္တယုံနံတရားတွေ ရုပ်တဘာဝပေါ့ခုနကြောင်းကျိုးဆက်ဆက်ပြရတဲ့ရုပ်တဘာဝတရားတွေအနေဆာမြောင်ရှုမဲ့ဒုက္ခမြောင်ရှုမဲ့နတ္တမြောင်ရှုမဲ့အဲ့လိုမြင်းမြင်းမြင်းမြင်းလာရင်ဒီယုံနံတရားတွေရဲ့အနေဆာဒုက္ခနတ္တမြင်းနေမဲ့ငါငါခန္ဓာကိုယ်ငါအတ္တကောင်မဟုတ်ဘူးဆိုဉာဏ်နဲ့မြင်သွားရင်ဒီယုတ်တရားတွေပေါ်မှာမလူချင်းတော့ညီးငွေ့မှုတွေဖြစ်လာတယ်နော်ဒီတိုင်းမှဟောသွားတယ်နော်ညီးငွေ့မှုဆိုတော့ဗာလဲဆိုတော့ ตายာမှုရှာမတွေ့တာပေါ့ဗျာဒီပေါ်မှာဟောဘယ်ဟာမှနှစ်သက်စရာตายာစရာမရှိဘူးကျင့်တတ်စရာမရှိဘူးပျော်ရွှင်စရာမရှိတော့ဘူးအဲ့လိုပြောတာအဲ့လိုပြောအဲ့ဒီလိုမြင်သွားရင်ခုနဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်သွားတာတက်တက်တက်နောက်ဆုံးတော့သောတာပတိမဉာဏ်ရသွားတယ်ဒီမှာတော့သူကခန္ဓာ၅ပါးလုံးရှုခိုင်းတာရှင်ပုံနာနဲ့ရှင်အနန္ဒဟောရမြင်ဒါကုဏရုပ်အတွက်ပြောပြီးပြီဝေဒနာအတွက်နည်းနည်းပြောကြအောင်ဝေဒနာ နော်ဝေဒနာဆိုတာနံတရားပဲခံစားနေတဲ့သဘောလေးပြောတာနော်တခါတခါဘုန်းကြီးတို့ပျော်ရွှင်မှုကိုခံစားမယ်ဆောင်းဝဲတွေအောင်လို့စာရလို့ပေါ့လေဟောသားသမီးလေးတွေဆောင်းဝဲအောင်လို့သုံးဖို့ကိုကအလောက်ကိုင်းနေဆင်ပြေလို့ဒါပျော်ရွှင်စာခံစားအားတခါတွေဝမ်းနည်းမှုပူဆွေးမှုတွေကပျော်စင်ပျော်ရွှင်စာခံစားရင်ဒုက္ခဝင်တော့တခါတွေဝမ်းနည်းမှုတွေဖြစ်ရခံစားဆင်ញင်စရာတွေဒါကြတော့ဒုက္ခဝင်တော့ ခါကျတော့ပြောတာလည်းမဟုတ်ဘူးဝမ်းနေတာလည်းမဟုတ်ဒီလိုခံစားမှုတစ်မျိုးလည်းကြုံတာဒီခံစားမှုတွေကဘယ်အမိပြုဖြစ်ပေါ်သလားလဲနော်ဒီခံစားမှုကိုအမိပြုအကြောင်းပြုပြီးဘာဖြစ်လာလဲငါခံစားတယ်ခုနပြောတာငါအတုငါဆိုတဲ့အတွေးတွေပေါ်တော့အခန္ဓာကိုယ်မှာယောဂဖြစ်နေတယ်အခန္ဓာဒီခန္ဓာကိုယ်ကြည့်ပြီးတော့ခံစားမှုတော့အတ္တကောင်ဝိညာဉ်ကောင်ရှိနေတယ်ဒီလိုထင်တော့ နော်အတွေးတွေပေါ်လာတယ်လောကသဘာဝနော်ဒီဒီအဲဒီတော့ဘာဖြစ်လဲဆိုဒီသားသမီးလေးနဲ့ပတ်သက်ပြီးတော့ဒါငါသားငါသမီးဒီလိုငါပစ္စည်းဒီလိုထင်မှတ်နေတာနော်ဒါကတော့တဏှာတွေးပေါ့နော်နောက်ဆွေမျိုးသားချင်းတွေပျက်စီးသွားတယ်ပစ္စည်းပစ္စည်းတွေပျက်စီးသွားတယ်ဒီလိုပေါ့ဟောငါပစ္စည်းမှဖြစ်ရလေတယ်ငါဥစ္စာမှဖြစ်ရလေတယ်ဒါတဏှာတွေးပဲ ဟောဒီခံစားမှန်သမျှတွေကဒီအတ္တကောင်ဝိညာဉ်ကောင်တွေကခံစားနေတာပဲအဲ့လိုတွေးထင်မှိုင်းတော့ဒိဋ္ဌိတွေးခေါ်တာပေါ့ဒီကတော့ပပိစ္ဆတရားလို့ခေါ်တယ်တဏှာဒိဋ္ဌိမာနဒါတွေကိုချုပ်အောင်ကျင့်ရတယ်ငြင်းအောင်ကျင့်ရတယ်တဏှာဒိဋ္ဌိမာနပဲချုပ်အောင်ကျင့်လို့ရတာနော်ဒီရုပ်ခန္ဓာကိုယ်ရဲ့ဝေဒနာတို့သင်ညာတို့သင်္ခါရတို့ဝိညာဉ်တို့ကတော့မသိမချင်းဖြစ်နေမှာခန္ဓာ၅ပါးအဲ့ဒီပုံမှာဖြစ်လာတဲ့တဏှာဒိဋ္ဌိမာန ကိလေသာအလုံးပါပဲဒါတော့လိုရင်းချုပ်ပြောနေနော်အဲ့ဒါတွေကိုဘုန်းကြီးတို့ကဒီဝေဒနာရဲ့သဘောကို ရှုရမယ်ဝေဒနာရဲ့ဖြစ်ကြောင်းတရားကိုလည်းရှုရမယ်ဗြဟ္မသဘာဝလက္ခဏာမြောင်ရှုဆိုတာဒါကိုပြောတယ်အသဘာဝကရုပ်ဝေဒနာရဲ့သဘာဝဝေဒနာရဲ့ဖြစ်ကြောင်းသဘာဝနှစ်မျိုးပေါ့ဗျာခုနကဘုန်းကြီးတို့ပြောခဲ့တဲ့ဝေဒနာရဲ့ တဘာဝကတော့ဒုက္ခဝိနာဆိုခံကောင်းတဲ့ခံစားမှုတွေသဘောပေါ့ဒုက္ခဝိနာဆိုမကောင်းတဲ့ခံစားမှုသဘောဥပ္ပခဝိနာဆိုတာသုဒ္ဓဇံတမာရီရတဲ့ချိန်တို့ပြီးတော့ညာဆိုတေခါရုပ္ပခညာဘိုင်းလို့ဆိုရင်တော့ဥပ္ပခဝိနာပို့ထင်ရှားတယ်အဲ့ဒီချိန်မှာရှုမှတ်အဲ့ဒီဖြစ်နေတဲ့ချိန်မှာဒီဖြစ်တာလေးပေါ်ပြီးပြောက်ဖြစ်ပြီးပြတ်မြအောင်ရှုသူ့ရဲ့အကြောင်းကိုလည်းပေါ်ပြီးပြောက်ဖြစ်ပြီးမြင်အောင်ရှုရမယ်နော်ဝေဒနာပဲဖြစ်တင်ညာပဲသင်္ခါရဖြစ် သူ့ရဲ့အကြောင်းတရားတွေကဘာလဲဆိုဖတ်တာဒါတော့မြင်လွယ်တော့ဗောဗျာဖတ်တာတွေ့ထိမှုကြောင့်မို့ဒီဒုက္ခဝနာခံစားမယ်ကောင်းတာတွေ့ထိပင်ဒုက္ခဝနာဖြစ်မယ်မကောင်းတာတွေ့ထိပင်ဒုက္ခဝနာဖြစ်မယ်ကောင်းတာလည်းမို့ဆိုရတာမှတွေ့ထိပင်ဥပ္ပခဝနာဖြစ်မယ်ဒါမျိုးမှာဒီအကြောင်းကတော့မြင်နိုင်တယ်ဗောဗျာဒီတဲ့စွမ်းနိုင်တော့ဇံပင်ရှင်တွေရရင်တော့ဝိဇ္ဇာ တဏကံဒီကံတွေကြောင့်ဖြစ်လာတယ်ဒါတော့သုဒ္ဓမြညာစေတမြညာနဲ့ဆင်ញင်ရှုရမှာအဲတော့ဝေဒနာရှုမှတ်တဲ့အခါမှာဝေဒနာခံစားနေဒုက္ခဝေဒနာဒုက္ခဝေဒနာသဘောလေးဒုက္ခဝေဒနာဆိုဒုက္ခဝေဒနာသဘောလေးဥပ္ပခဝေဒနာကြတော့ဥပ္ပခဝေဒနာသဘောလေးဥပ္ပခဝေဒနာကြတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒါဒါဘုန်းကြီးခဏပြောတဲ့စကားလေးပါပဲအထင်ရှားဘူးမထေရတော့ယောဂီကမကြိုက်ဘူးနော်ဓမ္မရမှာပဲ ဒါဟုတ်ဘုရားကသုံးမျိုးလုံးပြောတာဒုက္ခဝနာလည်းမှတ်ဒုက္ခဝနာလည်းမှတ်ဥပေက္ခဝနာလည်းရှုမှတ်ရှုရမယ်ပြောတာယောဂီအများစုကဘာဖြစ်လဲစွဲနေတာကဒုက္ခဝနာတို့ဒုက္ခဝနာတို့ကထင်ရှားတာကိုထင်ရှားတော့ရှုမှတ်လို့ကောင်းတယ်အဲဒုက္ခဝနာကြော်သွားပြီဆိုဥပေက္ခဝနာရော ရှုမှတ်လို့မကောင်းဘူးရှုမှတ်လို့မကောင်းတော့ထင်ရှားရလိုက်ရှာလိုက်ရှာဒါမျိုးတွေဖြစ်တယ်အဲ့ဒါလေးတတိထားပါနော်ဒီတော့ ကြောင်းကျိုးဆက်ဆက်ပြည့်တဲ့ယုံနာဒီဒီမှာဝေဒနာတွေပေါ့နော်ခံစားဖို့ဝေဒနာတွေကိုအနေစာမြောင်ယူဒုက္ခမြောင်ယူအနတ္တမြောင်ယူအဲ့ဒီလိုမြင်ရင်ဒီခံစားတဲ့ဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဥပ္ပခဝေဒနာဖြစ်ဖြစ်ငါဆိုတဲ့အတွေ့ငါခံစားမှုဆိုတဲ့အတွေ့နော်အတ္တကောင်ဝိညာဉ်ဒီခံစားနေအတ္တကောင်ဝိညာဉ်ကောင်ဆိုအတွေ့ရဖြစ်ပေါ်မလားဒါကိုပြောတယ်အဲ့ဒီလိုမြင်အောင်ရှုရတနည်းအားပြောရင်တော့ဒီ ခံစားနေတဲ့ဒုက္ခဝနာဖြစ်ဖြစ်ဒုက္ခဝနာဖြစ်ဥပေက္ခဝနာဖြစ်ဖြစ်အနေစာဒုက္ခနာတ္တမြောင်ရှုကြော်စင်ခြင်းတော့ရှုလာတော့အနေစာဒုက္ခနာတ္တသုံးပါလို့မြောင်ရှုရမှာပဲဘုရားမနေ့ကပြောခဲ့ပါတယ်ဒုက္ခဝနာတို့ကြရင်တော့ဒုက္ခမြောင်ရှုဒါဆိုသူ့ကိုကြော်သွားဥပေက္ခဝနာတို့ကြတော့မြတ်စွာဘုရားဒါရဘတော့မှာကြတော့အနေစာမြောင်ရှုမမြဲတဲ့သဘောမြောင်ရှုရှင်သာရိပုတ္တရာကိုရောမြတ်ကြီးက သူရတ္တမဲ့ရတ္တဖို့ရတဲ့တရားထဲမှာတိုက်ရိုက်ပြောသွားတာကြတော့ဥပေက္ခဝေနာကိုအနတ္တမြောင်ရှုဒီလိုပြောတာဒါလေးလည်းမှတ်ထားမယ်ရှုမှတ်တဲ့နည်းအဲ့လိုရှုမှတ်ရင်ရှုမှတ်ရင်လည်းဒီပြည့်နဲ့ဒီဝေဒနာပေါ်မှာညီးဝေလာစိတ်ပြတ်လာတာမလို့ခြင်းတော့ဒါမျိုးဖြစ်ရမလို့ခြင်းမှဒီຢာတွေကလွတ်အောင်ဆက်အထောက်တာပေါ့ဗျာအဲ့မှာဝိပဿနာဉာဏ်นี่စင်စင်တမဉာဏ်ဖွဉာဏ်ရမှာပဲနောက်တစ်ခုကတော့ဗာလဲဆိုတင်ညာပေါ့ဗျာ ဒီတင်ညာကိုလည်းတင်ညက်ခန္ဓာပေါ့တင်ညက်ခန္ဓာကိုလည်းဘုန်းကြီးတို့ဒီမှာရှုမှတ်ရမယ်တင်ညက်ခန္ဓာရှုမှတ်တဲ့ခါကျတော့နော်တင်ညာရဲ့သဘောပါပဲတင်ညာဆိုတာအာယုံကိုအာယုံကိုမှတ်မှတ်သားနေတဲ့သဘောမှတ်သိနေတဲ့သဘောပေါ့နော်တင်ညာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့လောကမှာပြောတာအာဒီဦးဇင်းလေးကသိညာကောင်းတာပဲဒီကလေးလေးကသိညာကောင်းတာပဲဟောဒီကလေးမလေးကသိညာကောင်းတာပဲဒီကောင်လေးကဟုတ်လား သိဉဏ်ကောင်းတာပဲနော်အဲ့ဒီဟာတွေအရင်တုန်းကဟုတ်လားအရင်တုန်းကတွေ့ခဲ့ဘူးတာတွေမှတ်ပြီဟာခင်ဗျားဘယ်တော့မှတွေ့ဘူးတယ်ဒီလိုမှတ်မိတာလေဒါသိညာပဲနော်ဒါပေမဲ့ရင်တုန်းကအကြောင်းအရာအကုန်မှတ်မိဖို့မလွယ်ပါဘူးအဲ့ဒီသိညာကိုအကြောင်းပြုပြီးတော့ငါဆိုတဲ့အတွေ့အဖြစ်တာပဲသိညာကိုအမှတ်သိညာအကြောင်းပြုပြီးငါဥစ္စာဆိုတဲ့အတွေ့ဖြစ်တယ်သိညာကိုအကြောင်းပြုပြီးတော့ငါအတ္တကောင်ဆိုတဲ့အတွေ့ဆိုဖြစ်လာတာ အဲ့တော့တင်ညာရဲ့သဘောတဘာဝတွေဖြစ်ပြီးပြတ်တာမြင်အောင်ကြည့်တတိညာနဲ့ရှုကြည့်တင်ညာရဲ့အကြောင်းဖြစ်တဲ့တရားတွေဝိဇာတနာကံဖတ်တာဒါတွေကိုလည်းတတိနဲ့ညာနဲ့မြင်အောင်ဒီလေးမျိုးလုံးတော့ကုန်မြင်ဖို့ခက်တော့ဘူးရဇာမရတဲ့ပုံကောင်မျိုးဖတ်တာတော့မြင်အောင်အနည်းဆုံးကြည့်နေရမယ်အကြောင်းဝိဇာတနာကံကတော့သုဒ္ဓမြညာစေတမြညာနဲ့ဒီအကြောင်းတရားကိုလည်းပေါ်ပြီးပြောဖြစ်ဖြစ်ပြမြင်အောင်ကြည့် နော်သူကမြတ်စွာဘုရားဗာမိတ်လေတင်ညာရဲ့သဘောကိုလည်းမြင်အောင်ကြည့်ရမယ်တင်ညာဖြစ်ကြောင်းတရားကိုလည်းကြည့်ရမယ်တင်ညာချုပ်ကြောင်းတရားကိုလည်းကြည့်ရမယ်ရှုမှတ်ရမယ်ပေါ့ဒါသုံးချက်ဟောသွားတယ်အဲ့မှာဘုန်းကြီးတို့သိဖို့ကယူဘယူဘခန္ဓာကြီးရုပ်သဘောမြောင်ကြီးဝေဒနာခန္ဓာကြီးလည်းဝေခံစားမှုသဘောမြောင်ကြီးသင်ညက်ခန္ဓာမှတ်သားမှုသဘောမြောင်ကြီးဒါကိုသဘောကြည့်ပြီးတော့အကြောင်းတရားကိုလည်းကြည့်ဒါမျိုးမှတ်ထား အဲလိုအကြောင်းတရားတွေမြင်အောင်ကြည်လာရင်တော့ဒီပုံမှာစိတ်ပြတ်တာညင်းငွေတာဖြစ်လာတော့ဗောဗျာမလို့ခြင်းတဲ့အရာတွေဖြစ်တော့ဒါကတော့ခွန်ကြီးတို့သင်ညက်ခန္ဓာရှိမှပုံနောက်သင်္ခါရခန္ဓာရှိမှပုံအဲဒီဟာသွားကြအောင်သင်္ခါရဆိုတာကတော့စိတ်ဆော်တောက်တုံမှုကြိုးပမ်းအထုံမှုပေါ့အများကြီးပါပဲစေရနာခေါင်းတည်ပြီးမနေ့ကပြောခဲ့တယ်ကြံတဲ့ကြံတွေးမှုတို့အောင်မေမှုတတိယရာတို့ဒီစိတ်အခြေအနေ စေတသိက်သဘောတရားတွေပြောတော့ပါဗျာဒီစ조사ထုတ်မှုဆိုငါ조사လို့ဖြစ်တာဒါမျိုးတွေပေါ့ငါ조사လို့အာကစားလုပ်တယ်လို့ဟုတ်လားငါခဏကိုကြည်စမ်းငါလေးချင်းငါလုပ်လို့ဒီလိုထော်တော်ကြမ်းကြမ်းကြီးဖြစ်လာကြမ်းမာကြီးကောင်းလာဒီလိုဒီလိုသူကငါဆိုတဲ့အတွေ့အကြုံဖြစ်လာအဲတော့ဒါကတော့သင်္ခါတရားတွေကိုအမိပြုပြီးဖြစ်ပေါ်လာတဲ့အတွေ့ပဲနော်ဒါတွေကိုဒီသင်္ခါရတရားတွေကိုဘယ်ဟာပဲဖြစ်ဖြစ် ဒီထဲမှာတော့ဘုန်းကြီးတို့ဒီသင်္ကာရတရားတွေမှာဌိနာပိတာတို့ထင်ရှားတော့ဗောနော်လောဘတို့ထင်ရှားတယ်ဒေါသတို့ဒါတွေထင်ရှားတယ်ဒီသဘောတရားလေးတွေကိုလောဘဆိုလဲလောဘကုသနာမှာဖြစ်တာဒီသင်္ခါရဒီသင်္ခါရခန္ဓာတွေမှာပါတယ်လောဘဆိုလဲသင်္ခါရဒေါသဆိုလဲသင်္ခါရခန္ဓာဒီတဲ့မကောင်းတဲ့ကြံတွေလဲဒါသင်္ခါရခန္ဓာပဲဌိနာမိတာအချင်းငံမျိုးမှုတွေဖြစ်တာသင်္ခါရခန္ဓာပဲဥဒိစ္စကုတ်ကုတ်စာဒီသင်္ခါရခန္ဓာမှာပါတယ် ဒါနိဗ္ဗာန်အနေနဲ့ရောနေတာပဲဒါတွေကိုရှုမှတ်ရမယ်ဒီတရားတွေအကြောင်းတရားတွေကိုလည်းရှုမှတ်ရမယ်နော်တခါရတရားတွေရဲ့အကျိုးတရားအကြောင်းတရား ရှုမှတ်ဘလောက်ဒီရှုမှတ်အနေစာဒုက္ခအနတ္တမြောင်ရှုမှတ်ရမယ်တတိနိယညာနဲ့ကြည်ပေါ့အဲ့လိုရှုမှတ်ရင်တော့ဒီပေါ်မှာညီငွေစိတ်ပြလာမလို့ခြင်းတဲ့သဘောတွေဖြစ်တော့ဒါတွေလွတ်အောင်အထုတ်မှာပေါ့ နောက်ဝိညာဉ်နဲ့ခန္ဓာနောက်ဆုံးသွားကြရအောင်မြင်သိစိတ်ကြားသိစိတ်နော်မျက်စိနဲ့ဘုန်းကြီးတို့မျက်စိနဲ့အရှင်ရူပယုံအစင်းလေးအစင်းတစ်ခုတိုက်ဆိုင်လာတာမြင်သိစိတ်ဖြစ်တယ်ဒါဝိညာဉ်နဲ့ခန္ဓာပဲကြားသိစိတ်ဒါဝိညာဉ်နဲ့ခန္ဓာပဲဘုန်းကြီးသာနာဘုန်းကြီးကိုကြည်နေမြင်သိစိတ်ဖြစ်မယ်ဘုန်းကြီးသာနာထောင်နေကြားသိစိတ်ဖြစ်မယ်အနန္တခုကိုအာယုံပြုလဲအနန္တသိစိတ်ဖြစ်မယ်စားနေရင်စားသိစိတ်ဖြစ်မယ် တခုတခုကလာထိနေထိသေးစေဖြစ်မယ်မျက်စိမိတ်ပြီးတော့ဒီမှာတရားလေးထိုင်အတွေးစိတ်တရားဝင်လာပါမယ်စိတ်တရားတွေတခုတခုတခုတခုအဆက်မပြတ်ဖြစ်နေသိလင်းမြန်နေသိဒါတွေပေါ်ပြီးပြောက်ပေါ်ပေါ်ပြောက်တတ်နေမြကြည်ရတာပေါ့ဒီစိတ်လေးကိုဆွဲမိပြုပြီးတော့ဟုတ်လားကြားရင်လည်းငါကြားတယ်ဘယ်သူပြောတာငါကြားတယ်ငါမြင်တယ်ဒါမျိုးပေါ့ငါအတွေ့တွေ့တယ် ငါကိုအစွဲပြုပြီးဖြစ်တယ်ဒီခုနကပေါ့လေအသိစိတ်ကလေးကိုအစွဲပြုပြီးငါဆိုတဲ့အတွေ့ငါဥစ္စာဆိုတဲ့အတွေ့ငါငါအတ္တကောင်ဆိုတဲ့အတွေ့လေးဖြစ်တယ်ဒါတော့စိတ်သဘောပေါ့မြင်သေးစေပဲဖြစ်ဖြစ်ကြားသေးစေပဲဖြစ်ဖြစ်စိတ်ရဲ့သဘောလေးသိအောင်စိတ်ရဲ့သဘောတော့အာယုံသိတဲ့သဘောလေးတတ်တယ်ဒါလေးကိုသိအောင်ရှုပေါ်ပြီးပြောင်းမြင်အောင်ယူဒီရဲ့အကြောင်းပေါ့ဒီရဲ့အကြောင်းလည်းမြင်အောင်ယူအကြောင်းကတော့ဒီမှာဝိဇာတနာကံဒါတွေအကြောင်းပဲ ဒါတော့တိတ်ကြောင်းပြောနာယောကတော့ပြစ္ဆုတ်ပန်အကြောင်းဒီအကြောင်းလေးခုမြင်အောင်ကြည့်ရင်ကြည့်သို့မဟုတ်တစ်ခုတော့မြင်အောင်ကြည့်နိုင်အောင်ဒီခန္ဓာ၅ပါးရှုမှတ်တဲ့နေကြတော့အကျိုးကိုလည်းကြည့်အကြောင်းကိုလည်းကြည့်ဒီလိုကြည့်ရတယ်ဖြစ်ကြောင်းကိုလည်းကြည့်ရမယ်ချုပ်ကြောင်းကိုလည်းကြည့်ရမယ်ဖြစ်မှုကိုလည်းကြည့်ရမယ်ပြတ်မှုကိုလည်းကြည့်ရမယ်အဲလိုကြည့်ရကြည့်ကြည့်ကြည့်နဲ့ဒီအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ဒီစိတ်တဘာဝတွေ အဲ့ဒါဘယ်လောက်ထိမြောင်ကြည့်ရမလဲနေစာဒုက္ခအနတ္တဒီလိုမြောင်ကြည့်ရတဏှာပြောင်းရင်တဏှာဒိဋ္ဌိမာနကွာအောင်ကြည့်ရအဲ့လိုကြီးကြီးကြီးနဲ့ဒီပုံမှာညင်းငွေစိတ်ပြတ်လာမလို့ခြင်းသားတွေဖြစ်လာတယ်နော်အဲ့လိုညင်းငွေလာရင်ဒီပုံမှာတွေ့တောင်းမှုတွေကင်းတာပေါ့ဗျတွေ့တောင်းမှုတွေကင်းလာပြန်တယ်ကိလေသာတွေကလွတ်မြောက်သွားတော့ အဲ့ဒီတရားတွေကိုကြာနာရဲ့နဲ့ရှင်ပုံနာကနေပြီးတော့ရှင်အနန္ဒဟောပြတယ်ရှင်အနန္ဒဒါတွေကိုကြာနာရင်ကျင့်သုံးရင်ကြာနာရင်ကျင့်သုံးရင်နဲ့ရှင်အနန္ဒ38နှစ်အရွယ်လောက်မှာသောတာပန်ဖြစ်သွားပါတယ်နော်သောတာပန်ဖြစ်ပြီးတော့ဘုန်းကြီးတို့အကြာကြီးနော်ဘုရားသက်တော်90ဘုရားရှင်သက်တော်90ကျော်လာတဲ့အခါမှာသောဆုံးကတော့ပိဿသမဏတွေအတီတပတ်အတီတကြမရှိဘူး ဟိုရန်လုံးဟိုရန်ကဝင်လို့လည်းဒီရန်လုံးလည်းဒီခါတည်းလေးအဆင်မပြေရဘူးဖရာဖရာသွားခြင်းတဲ့လမ်းကိုသူတို့ကမလိုက်ချင်ဘူးသူတို့သွားခြင်းတာတစ်မျိုးသူတို့သွားခြင်းတဲ့လမ်းမသွားရင်ဖရာတပိတ်တိသင်္ကန်းတွေချထားမယ်လို့တော့ဖရာမြန်မြန်မြန်ပြန်ယူရတာအဲ့လိုမျိုးတွေဖြစ်တာအများကြီးပေါ့လေအဲ့ဒီပြန်တက်တော့90ကျော်လာတဲ့ကဖရာကနေပြီးတော့ငါဟာတက်တော့ရတော့ကြီးလာပြီနီနာမှာဆောက်ရှောက်တဲ့ကျတို့ဒီခေတ်ကတော့ပစ္စသမနာခေါ်တယ်အရင်တော့ကတော့ဥပဋ္ဌာကခေါ်တယ် အဲ့ဒီဟာလိုတယ်ဆိုအဲ့အကြောင်းရှင်အနန္ဒာဟာဒီမြတ်စွာဘုရားကိုနောက်ပိုင်းမှာပစ္ဆာသမဏဥပထာကလောက်ခဲ့တော့ပေါ့ဗျာဥပထာကလောက်ရင်အဲ့ဒီမှာဘုန်းကြီးတို့အဲတောတော်ဘာဖြစ်ပြီးနောက်ပိုင်းမှာအကြာကြီးပဲเนาะသူ90ကျော်မှာဘုရားရဲ့ဥပထာကဖြစ်တယ်ဥပဒါကဖြစ်တဲ့နေ့ကစပြီးဥပဒါကမရွေးချယ်ခင်ပေါ့လေဒါဝေယဥစ္စာအနိကဝေယဥစ္စာမရွေးချယ်ခင်မှာ ရှင်အနန္ဒာကနေတောင်းဆိုမှုတွေပြုတယ်ဒီတိုင်းလက်မခံဘူးလေနော်မြတ်စွာဘုရားက ရှင်သာရိပုတ္တရာတို့ဘာလို့ခုနစကားတွေမိတော့တောင်းကဖြစ်ကြရှင်သာရိပုတ္တရာရှင်မမောကလန်တို့ကဒီလှုပ်ကြွေးရာတွေကိုတောင်းဆိုကြမြတ်စွာဘုရားရှင်သာရိပုတ္တရာရှင်မမောကလန်တို့အသင်ရှင်သာရိပုတ္တရာဆိုအသင်ကငါဘုရားတရားလဲနိုင်တယ်လို့ဓမ္မစကြာတရားသင်လဲငါတို့လဲပတ်နိုင်တဲ့ပုဂ္ဂိုလ်တပါးဒီနာမှာမနေသင်ဘူးဆိုတဲ့အကြောင်း အဲ့တော့ရှင်အနန္ဒာပဲမြတ်စွာဘုရားရွေးချယ်ခဲ့ပါတယ်အဲ့မှာရှင်အနန္ဒာကဘုန်းကြီးတို့ပဲ့ခြင်းလေးတံခန်းညနှစ်ပါးဆိုဒီဟာလေးတွေနဲ့တောင်းဆိုပါတယ်နော်ပဲ့ခြင်းလေးတံဆိုတာဒါလေးတွေကုသတာအနေနဲ့မှတ်ထားအောင်နော်ခန်းခြင်းလေးပါဒီအချက်လက်တွေရမှသူကလုံနိုင်မယ်ဆိုတာကိုပြောပါတယ်နော်အဲ့ဒီမှာပယ်ခြင်းလေးတံဆိုတော့ဘာတောင်းဆိုလဲတဲ့ မြတ်စွာဘုရားတဲ့တပည့်တော်တကယ်လို့ဥပထာကလောက်ရမယ်ဆိုရင်မြတ်စွာဘုရားအနိနာပိစ္ဆာသမဏလောက်ရမယ်ဆိုရင်တဲ့မြတ်စွာဘုရားကသင်္ကန်းတွေရလာမြတ်စွာဘုရားဘုံကြည့်တော့ဘုံကြည့်တော့မြတ်စွာဘုရားရတဲ့သင်္ကန်းတွေမပေးဆုံးဘူးဆိုရင်တော့တပည့်တော်လောက်ပါမယ်မြတ်စွာဘုရားရတဲ့သင်္ကန်းကောင်းတွေပေါ့လေမပေးဆုံးဘူးကောင်းတဲ့သင်္ကန်းတွေနော် ရသော်ဘုရားကိုဆုံးကပ်တဲ့ကောင်းမွန်တဲ့ဆုံးနေဆုံးကပ်ပြီးဆိုအဲ့ဒီဆုံးနေကိုလည်းဒီပြီးတော့မဆုံးဘူးဆိုရင်မပေးဘူးဆိုရင်လောက်ပါမယ်လေချက်ကနောက်တစ်ခုကရသော်ဘုရားနဲ့အတူခန္ဓာကိုယ်ဒီတိုက်ထဲမှာ အတူအိတ်ခွင့်နေထိုင်ခွင့်မပြုတ်ဘူးဆိုရင်ဒါတွေလည်းတပြီးတော့လောက်ပါမယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီမြတ်စွာဘုရားဟာဆုံးစားကုန်းစားတွေပြင့်တော်မယ်ဆိုရင်တဲ့နော်တပည့်တော်ခေါ်ဆောင်မသွားဘူးဆိုရင်ဒကာဓမ္မတွေကပေါ့လေအထူးပိတ်ပြီဆိုရင် တပည့်တော်ခေါ်ဆောင်မှုမပြုတ်ဘူးဆိုရင်တပည့်တော်လောက်ပါမယ်အဲ့မှာမြတ်စွာဘုရားအနန္တတဲ့အဲ့ဒီပယ်ခြင်းလေးတာကဘာအပြစ်တင်မြင်လို့တောင်းဆိုတာလဲအဲ့ဒီကောင်းတယ်ဘာမိတ်လိုက်လဲရှင်အနန္တဘာလျှောက်လိုက်လဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်ဒီလေးပါးကိုယူခဲ့မိလိုက်ပေါ့ဟိုမြတ်စွာဘုရားကသင်္ကန်းကောင်းကောင်းလေးရတယ်မြတ်စွာဘုရားစွန့်တယ်ဆိုရင်ယူသွားယူမိလိုက်ရင်ဆုံးကောင်းကောင်းလေးရတယ်မြတ်စွာဘုရား အဆုံးလို့ယူမိရင်မြတ်စွာဘုရားနဲ့အတူဒီကြောင်းတိုင်းမှာအတူနေရမယ်ဟောမြတ်စွာဘုရားနဲ့အတူဟိုစွန်းစောကုန်းစောတွေပင်လာကိုခေါ်သွားမယ်ဆိုရင်ဉာဏ်ပုဂ္ဂိုလ်တွေကပြောမှာပေါ့တဲ့ပြောမှာပဲဖြားတဲ့ရှင်အနန္ဒာတဲ့မြတ်စွာဘုရားရတဲ့သင်္ကန်းလေးသူကရနေတာပဲပြီးတော့မြတ်စွာဘုရားဖုံးပေးတဲ့ဆုံးလည်းသူဖုံးပေးနေရတာပဲပြီးတော့မြတ်စွာဘုရားနဲ့လည်းတကြောင်းနဲ့ခန္ဓာကိုယ်ဒီတိုက်ထဲမှာသူအိတ်နေရတာပဲပြီးတော့ဒူပင်းဖိတ်ရအောင်လည်းသူခေါ်ခေါ်သွားတော့ လုံနိုင်မှာပေါ့တဲ့ဒီလိုပြုစုကတော့ဟိုလားမပြုလုံနိုင်ကြမပြမဆောက်ရှောက်နိုင်ကြမရှိဘူးဆိုလို့ဒီလိုတွေကဲ့ရကြတွေဝေဖန်ကြတွေဖြစ်မှာသူတို့ဒါကြောင့်ပယ်ခြင်းလေးတံကိုဆုတောင်းပါတယ်တောင်းဆိုပါတယ်ဘုရားရှောက်တာခံခြင်းလေးပါးကိုလည်းတောင်းဆိုပါတယ်ခံခြင်းလေးပါးပါလဲဆိုမြတ်စွာဘုရားပါလဲဒီခံခြင်းလေးပါးဆိုအဲ့မှာရှောက်ထားပါတယ်ဥမာနံပါတ်1ပေါ့လေဥမာတော့ပေါ့တကယ်လို့ တပည့်တော်ဟာတဲ့တိုင်းတစ်ပါးတိုင်းတစ်ပါးတိုင်းတခြားအရအရဒေတာတွေကနေပြီးတော့ပေါ့ဖျားဖို့ဖို့ရောက်လာတယ်ရသော်ဗျာနမတကတော့ဗာလေတပည့်တော်လို့တကယ်လို့တပည့်တော်ပင့်ဖိတ်လျှောက်ထားတဲ့အရာကိုမြတ်စွာဘုရားကြွမယ်ဆိုရင်မြတ်စွာဘုရားဘယ်ကိုကြွတဲ့မှာလဲဗျာဘယ်နေရာကြွတဲ့မှာလဲဗျာလျှောက်တာတွေရှိတယ်ဥပမာဆိုတော့ရှင်အာနန္ဒာဒီเจ้าတိုက်ကြီးတယ်မလဲလာကြီးလို့ တန်ခါတစ်ပါးပါနေမကောင်းနေအခြေအနေကဆိုးနေပြီဆိုရင်တော့လက်ဆော်ဗျာဘယ်ရန်တော့နေမကောင်းနေတယ်ဗျာကြွရောက်ချင်းမြောက်ဖို့အဲ့လိုလျှောက်ထားရင်ကြွရောက်တော်မူမယ်ဆိုရင်ဒီတစ်ချက်လျှောက်တယ်နောက်တစ်ချက်ကအဝေးပေါ့ဗျာတိုင်းကြပြည်ကြနေကြဒါတွေကနေဘုရားရှင်ဖူးဖို့ရောက်လာတဲ့ပရိသတ်တွေကိုရောက်လာတဲ့ခဏမှာပဲတပည့်တော်လာလျှောက်မယ်ဗျာတပည့်တော်လာလျှောက်တော့တပည့်တော်နေဖူးမြင်ခွင့် တောင်းမယ်ဆိုရင်လွယ်လွယ်ကူကူရမယ်ဆိုရင်အဲ့လိုမျိုးတစ်ချက်ပါနောက်တစ်ချက်ကတော့သူ့တဏ္ဍာမှာတရားနဲ့ပတ်သက်ပြီးယုံမှန်တန်တရားရှိလိုက်ချက်ချင်းမွေးခွင့်ပြုဖို့နောက်တစ်ချက်ကတော့ဒီရှင်အနန္ဒမြတ်ကွယ်မှာဟောခဲ့တဲ့တရားတွေကို ပြန်သူ့မြတ်ကွယ်မှာဟောခဲ့တဲ့တရားတွေကိုပြန်ပြီးဟောပေးဖို့ဒီလေးမျိုးဆုကိုပေးမယ်ဆိုရင်တပည့်တော်ပြုစုလို့ရွေးပါမယ်ဖျားအဲ့မှာ မြတ်စွာဘုရားကဒီခန်းချင်း၄ပါးရဲ့အပြစ်စု၄ပါးခန်းချင်းရဲ့အကျိုးပြစ်တွေကိုမေးအပြစ်တွေကိုမေးပါမမဗျာတဲ့တရားတရားအကောင်းတဲ့အမျိုးသားတွေအမျိုးသမီးတွေကမြတ်စွာဘုရားကိုပင်လျောက်ခွင့်မရကြဘူးပေါ့ဗျာအဲ့ဒီလိုမရတဲ့ကတပီတော့ပင်ခိုင်းပါမယ်ဗျာတဲ့မြို့သားသုံးဖို့မြို့သမီးသုံးဖို့ယဟန်ပေါ့ နော်ဟိုကနေမကောင်းနေတဲ့ရဟန်းတစ်ပါးနဲ့အာတပည့်တော်ရှင်အနန္ဒာမြတ်စွာဘုရားစီဒီတော့မသွားနိုင်ဘူးဗျာတပည့်တော်မြတ်စွာဘုရားပြင့်ပေးပါဗျာအဲ့လိုမျိုးတွေပေါ့တရားတရားကအဲ့လိုဖိတ်တဲ့တပည့်တော်ကနေကိုစားပြင့်ပေးရမယ်ဗျာတဲ့ပြင့်ပြီးတော့တပည့်တော်ဖိတ်ကြအရာကိုမြတ်စွာဘုရားမကြွဘူးဆိုရင်နောက်တိုင်းဓမ္မလာတဲ့ပုံကိုယ်ကြီးဘုရားဘုရားရောက်လာတဲ့ကပိဋကအစုံလင်ရှိတဲ့ခဏမှာမြတ်စွာဘုရားဖူးမြင်ခွင့်တောင်းတယ်ခွင့်မပြုဘူးဆိုရင်တဲ့ တပည့်တော်ယုံမတန်တရားဖြစ်နေတာကိုလည်းမြတ်စွာဘုရားကမဖြေခဲ့ဘူးဆိုရင်ဘာဖြစ်တယ်လဲဆိုတော့ဟောရှင်အနန္ဒာမြတ်စွာဘုရားနာပြုစုလုပ်ကြည့်ရတာဘာခွင့်ရမှမရပါလားဒါမျိုးတွေအပြစ်တင်ခံလိမ့်မယ်ဗျာနောက်ပြီးတော့ဒီလိုမြက်ွယ်မှာဟောတဲ့တရားတွေပေါ့လေရှင်နနာဒီကာထာကဘယ်မှာဟောကြလဲဒီတုတ်တံဘယ်မှာဟောကြလဲဒီဇတ်တော်ဘယ်မှာဟောကြလဲဒီလိုမေးခဲ့ရင် တပည့်တော်မြတ်စွာဘုရားပြန်ပြောဟောထားဖို့မရှိဘူးဆိုရင်တပည့်တော်ကမဖြေနိုင်ဘူးဗျာမဖြေနိုင်လေဟောဘုရားနာကနေပြီဒါလေးမှမသိဘူးလားဆိုတာမျိုးတွေအပြစ်တင်ပေါ်ရရှိလို့ဒီဆုတွေတောင်းပါလေဗျာအဲ့ဒါမြတ်စွာဘုရားကသူတောင်းဆိုတဲ့ဆုတွေကုန်ပေးပါအဲ့ဒီအသက်90ကျော်ကနေစပြီးတော့ဘုန်းကြီးတို့25နှစ်တိုင်တယ်ဒီပြုစုလုပ်ကျွေးပါတယ်ပြုစုလုပ်ကျွေးတဲ့နေရာမှာ မြတ်စွာဘုရားရေရေပူဆိုရေဘူးရေအေးဆိုရေသူ့ချိန်နဲ့သူသူ့နေရာလေးစကတ်တော့ဒီရှေးတုန်းကတော့သွားရိုက်တာမရှိဘူးတပူရှိတာပေါ့အဲ့ဒီတပူတွေမှာလည်းကြီးသေးကြီးအငယ်လက်သေးပေါ့နော်ဒီတော့ညညောင်းညာနေမှာဆိုလို့ခြေတော်တွေလက်တော်တွေနှိပ်ပေးတာတွေရေချိုးပေးတဲ့အခါမှာကြောတွေကို ကြီးတွေတွန်းပေးတာတွေမြတ်စွာဘုရားတရင်သုံးတဲ့ကြောင်း အတွင်းအပြင်ဒါတွေကိုဒီဘက်စီလဲပြီးတာကိစ္စကြီးငယ်တွေလောက်ပြီးတာပြီးတော့မြတ်စွာဘုရားဒီချိန်မှာဒီရာဟုတုရမှာတင့်တော်မယ်ဒီချိန်တော့ဒီလိုလောက်မှာတင့်တော်မယ်စဉ်းစားပြီးတစ်နှစ်ပတ်လို့မြတ်စွာဘုရားနိနာမှာနေထိုင်ပြီးတော့ကြောင်းထဲမှာမနေဘူးလို့လူအပ်တဲ့မှန်တယ်အကုန်လောက်ပြီးညညကြလေမြတ်စွာဘုရားကဟိုလူရှိတဲ့ကအနန္ဒာလို့ခေါ်လိုက်ချက်ချင်းသိအောင်လို့အဲ့မှာမိတို့ကြီးကင်ပြီးတော့ တညကိုကိုးကောင်းလောက်ပတ်တယ်လို့ဆိုပါတယ်ဆွေဆွေမြဲမြဲမိတို့ကြီးကံပြီအဲ့ဒီလိုတွေလုံလဝိရိယနဲ့ပြည့်စုံတယ်ဘုရားရဲ့တရားတွေလည်းအကုန်ဆောင်နိုင်တယ်ပေါ့ဗျာပိဋကသုံးပုံဆောင်တယ်ဘုရားလက်ထက်ကဒီရှင်သာရိပုတ္တရာတို့ရှင်မမောက္ကလံတို့လွယ်ပေါ့ရှင်သာရိပုတ္တရာရှင်မြတ်တို့ဒီကတော့ပြောစရာမလိုပေါ့နော်သူတို့ကတော့ငကိုရပညာရာရတာတယ်ပေါ့အဲ့တော့ရှင်အာနန္ဒာဟာဒီအဲ့ဒီလို ဘုသူတ္တဆိုတာခုနကစာပေပရိယတ္တိတွေပြည့်စုံတဲ့ပုဂ္ဂိုလ်လို့ပြောတာဘုသူတ္တရာမှာဣရတဲ့ရတယ်သူရဲ့ဣရတဲ့၅ရံကနော်ဘုသူတ္တဣရတဲ့တခုရတယ်ပြီးတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားစကားကိုတတိအကြာကြီးဆောင်ထားနိုင်တဲ့တတိရှိရှိနဲ့မြတ်စွာဘုရားတရားတော်တွေကိုနော်အဲ့တော့တတိမန္ဒနာတတိကောင်းတဲ့တတိမြဲတဲ့ပုဂ္ဂိုလ်မှလည်းရှင်အနန္ဒာဣရတဲ့ရပါနောက် ဘုရားဟောထားတဲ့တရားတွေကိုဘုရားဟောထားတဲ့အတိုင်းပုတ်တို့ကိုသိဆွမ်းနိုင်တယ်ဟောဘုရားဒါပါဆိုလိုတယ်ဆိုတာကိုသိဆွမ်းနိုင်တဲ့ဂတိမန္တဒီအေတယ်လည်းရပါတယ်နောက်တစ်ခါကျတော့မြတ်စွာဘုရားရဲ့ဟောထားတဲ့တရားတွေကိုရုပ်ဖတ်တရေစေတာတို့ပြုစုလုပ်ကြွေးတဲ့လုံလဝရိယတွေမှာသူများနဲ့မတူအောင်ကောင်းတယ်ခုနလိုတညာတညာလုံးမြတ်စွာဘုရားခေါ်တော်မူလေမတိမှဆိုလို့ အကြောင်းကိုလှက်ပန်းပြီးမိလို့ရိကန်ပြီးနေတာမျိုးပေါ့အိတ်ချင်နိုင်မျိုးမရှိအောင်လုပ်ပြီးလုံလဝရိယအပြည့်နဲ့ဆောက်ရှောက်တာဒါကြောင့်မို့ဒီမှာအဲ့ဒါကြဒီတိမန္တဆိုတဲ့လုံလဝရိယနဲ့ပတ်သက်ပြီးတော့လေဧတရေရပါတယ်နောက်ဆုံးပြုစုလှုပ်ကြွေးမှုပါလေဧတရေရတယ်ဧတရေငါးရံရတယ်ပေါ့ဗျာဒါတော့ဘုန်းကြီးတို့သောတာပန်ဖြစ်ကြောင်းတရားပါပဲရှင်အနန္ဒသောတာပန်ဖြစ်ကြောင်းတရားနဲ့ရှင်အနန္ဒဧတရေငါးရံရတဲ့အကြောင်းပေါ့နော်6နိုင်နဲ့ 10မိနစ်ရှိသွားပြီဒီနေ့ဒီလောက်နဲ့သိညာရအောင်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာရတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတို့ပြောပြီးလို့ဆိုနေ